1359ခုနှစ်ဝါစုလပိကျော်ရှိရဲ့ဥပုပ်နေသင်္ကန်းညွန်ညွတ်နယ်ကံကွယ်မြင်သာသနာ့ဒါစသင်တိုက်မှာခေါ်ကြတော်တရားတော်ဟောမယ်တရားကလူတိုင်းသိတဲ့တရားပါပဲသိလွယ်တဲ့မှန်လွယ်နိုင်တဲ့တရားပါပဲကုသိုလ်ပင်မတရားတော်တဲ့ ကုသပင်မတရားတော်ဘာသူလာလူနေတော့ကတော့ဓမ္မစကြာတရားဆိုပြီးတော့ကျင့်ချုံပြီးတော့ခေါ်သွားတယ်ကုသပင်မတရားတော်ကုသပင်မတရားဆိုတာကုသတရားတွေကုသတရားဖြစ်တဲ့မူလဘုဒ္ဓဖြစ်တဲ့အကြောင်းတရားကုသပင်မဆိုတာကုသတရားဆိုတာ ဘယ်လိုအကြောင်းရှိမှကုသိုလ်ဖြစ်နိုင်တယ်လဲအဲ့ဒါလေးစဉ်းစားဖို့ပေါ့သိပ္ပံကြီးတပင်ဒီကကပြန့်ပြန့်ပွားပွားအခက်အလဲတွေနဲ့ကိကောင်းရှုမျောအမတန်ကိုตายာတဲ့သိပ္ပံကြီးတပင်အမတန်စီကားတဲ့သိပ္ပံကြီးတပင်ရှိနေပြီထင်ရင်အဲ့ဒီပင်စီ ရေတောက်မြင်းကြီးကအမတန်ခိုင်မာပြီးတော့ရေတောက်မြင်းကနေပြီးတော့ရေကိုဝါဝလင်းလင်းစုပ်ယူနိုင်တယ်ဆိုရင်သစ်ပင်ကြီးကစီကားပြီးတော့အခက်တဲ့အလက်တွေဖြာထွက်နေတယ်ရေအဝါဒအမတန်ကောင်းဒီတော့သစ်ပင်ဒီမင်ကိုကြည့်ရတဲ့ခါကျတော့ဒီဒီသစ်ပင်ကြီးဟာအခက်ရွယ်တယ်စီကားအကိုင်းခက်စီကားတဲ့ရေအဝါဒကောင်းတယ်စုပ်ပြေတယ်လှပတယ်တင့်တယ်ဆိုရင်ဒီသစ်ပင်ကြီးရဲ့ရေတောက်မြင်းဟာ အလွန်ခိုင်မာတာပဲရေသားမြက်ခိုင်မာတော့အဲ့ဒီရေသားမြက်နေပြီးတော့ရေကိုသူအလိုရှိသလိုစိုးယူနိုင်ပြီဆိုရင်သစ်ပင်ကြီးဟာလှပတင်းတယ်လာတာပါပဲသစ်ပင်တစ်ပင်ဟာ၆သွေးပြောနေတယ်ဒီအကိုင်ခက်ဒီလည်းပဲညှိုးလို့ပူရီစားလို့အရွက်ဒီလေးဘာဒီလည်းပဲညှိုးလို့အသိပွင့်လည်းပဲမသိဘူးဆိုရင်အဲ့ဒီသစ်ပင်ကြီးရဲ့ရေသားမြက်ဟာအာမကောင်းတော့ဘူးရေသားမြက်အာမကောင်းတော့သစ်ပင်ကြီးကမစီးပြီးတော့ဘူး အဲ့သစ်ပင်နှစ်ပင်ကိုနမူနာထားရဘုန်းကြီးတို့တက္ကသိုလ်မြတ်စီပင်နေတဲ့သစ်ပင်ကြီးနဲ့မစီပင်ဖြောက်သွေ့တဲ့သစ်ပင်အဲ့ဒီနှစ်ပင်ကိုနမူနာထားပြီးတရားနာရကုသိုလ်ပင်မတရားဆိုတော့သဒ္ဓတရားဟာကုသိုလ်တရားတို့မူလဘုဒ္ဓဖြစ်ကြောင်းတရားပဲတတ္တတရားကုသိုလ်တရားတွေမူလဘုဒ္ဓဖြစ်ကြောင်းတရားမူလဘုဒ္ဓဆိုတာ ကုသိုလ်ဖြစ်ခြင်းရဲ့အကြောင်းရင်းတရားပေါ့တထာတရားရှိမှကုသိုလ်ဖြစ်တယ်ပေါ့တထာတရားမရှိရင်ကုသိုလ်မဖြစ်ဘူးဒီဆိုလို့လေခုတရားနာနေကြတဲ့ဘုန်းတော်တက္ကရာမများတရားကနှစ်နာရီခွဲမှနားတယ်ဆိုတော့ဒီကျောအိမ်ကိုပြန်ခြင်းဒါလည်းတရားနာလဲဦးမလေးဒီတပတ်ဆရာတော်ဘယ်တရားများဟောမှမသိဘူးတထာတရားရှိတော့သူနေနိုင်တယ်တထာတရားနဲ့တော့ အကြောင်းရှာပြီးတော့ပြန်သွားတာပါပဲနဲ့နိုင်ခွဲမှတရားနာမယ်ဆိုတော့တော်လေးမုတ်ထုတ်သွားပြီတရားပြီးမှလည်းလုံးတဲ့အကိုင်းကြရှိတာနဲ့အဲအိမ်ပြန်မှတော်မယ်နဲ့ပြန်သွားကြရောဟောဒါတရားကောင်းတယ်ဆိုတော့တရားအထုလိုက်ဟောတခါမှတခါကြောင်းရောက်ပြီးတော့တရားအထုရတယ်တရားနာရတယ်တရားနာပြီးမှပြန်မယ်တရားထိုင်ပြီးမှပြန်မယ်ဒါတရားပဲဒါတရားတွေပဲ အပြန်ပေါ့ကုတုပင်မတရားတော်တဲ့ဘာတရားလဲမြတ်စွာဘုရားရှင်ကိုနန္ဒတူကတနေ့သောအခါမှာတကောင်ရန်ရှင်မှာလာလျှောက်တယ်မြတ်စွာဘုရားရှင်တော်တိပိဇေတဝန်ကျောင်းတော်မှာသတင်းသုံးတော်မူတဲ့အခါနန္ဒီပြမာတွေဂလုံခုံပန်းငကားတွေဆိုရှင်တကောင်ရန်မှလာလျှောက်တယ် ဘယ်လိုလက်ခံတယ်ဘယ်လိုလက်ခံတယ်လဲဆိုတော့ကိဉ္သုဒဝိဒံပရိသတ်တာတိဋ္ဌံကိဉ္သုဒဝိဒံပရိသတ်တာတိဋ္ဌံဗတ္တိမြတ်စွာဘုရားဤသာဤလောက၌ပရိသတ်တာတ္တဝါဤဘဂတဝါများအတွက်သိထံအမြင့်များဆုံးအထက်တန်းကြာဆုံးအကောင်းဆုံးဖြစ်သောဘဝိတံဥစ္စာယတနာဆိုတာကိန္တုအဘဟာဖြစ်ပါသည်နိဖယာမြတ်စွာဘုရားတတ်တော်များအတွက် အမြင့်မြတ်ဆုံးအကောင်းဆုံးအထက်တန်းကြာဆုံးဖြစ်တဲ့တရားဆိုတာဟာဥစ္စာတရားဆိုတာဘယ်ဟာဖြစ်ပါသလဲဗျာဝိတ္တဥစ္စာယတနာလောကလူသားတွေအတွက်အမြင့်မြတ်ဆုံးအကောင်းဆုံးအထက်တန်းကြာဆုံးဖြစ်တဲ့ဥစ္စာယတနာဆိုတာဘယ်ဟာဖြစ်ပါသလဲဗျာရှောက်ရောတမန်အပြည့်စဉ်းစားမယ်ဆိုရင်လောကမှာအထက်တန်းကြတဲ့ကျွယ်ဝချမ်းသာတဲ့တထေးတကြွတွေဆိုတာဟာစိတ်ရှုယတနာ ရှိတဲ့ပုဂ္ဂိုလ်တွေပေါ်မြတ်တဲ့ပုဂ္ဂိုလ်တွေကိုတထိတ်တကြွယ်လို့ခေါ်ကြတာကိုအဲဒီစိတ်ရွယတနာအစရှိတဲ့တန်ဖိုးရှိတဲ့ယတနာတွေရှိတဲ့ပုဂ္ဂိုလ်တွေကလောကမှာမျက်နှာပန်းလာတာပါပဲလူရှိသူရှိမှပေါ်လွင်တဲ့ပုဂ္ဂိုလ်တွေပဲလူတကာတို့ထက်သာလွန်ပြီးတော့နေနိုင်ထိုင်နိုင်စားနိုင်သောက်နိုင်ဝန်းနိုင်တဲ့ပုဂ္ဂိုလ်တွေပဲလောကအနေနဲ့ပြောမယ်ဆိုရင်ရောက်ပြစိတ်ရွယတနာအကောင်ဆုံးပစ္စည်းဥစ္စာယတနာပဲလို့ဒီလိုပြောပါရမှာပါပဲ။ သာသနာတော်အလိုဖျက်ရှင်အလိုတော်အဖြစ်ဆိုရှင်တော့စိတ်ရှုယတနာဆိုတာအမြင့်မြတ်ဆုံးဥစ္စာယတနာမဟုတ်ပါဘူးတဲ့ဒီလိုမေးတော့ဘုရားကသာတိတာဝိတံပုရိသတသိဋ္ဌံဒီပါဗုဒ္ဓဥဏ္ဏတဣရာဤလောက၌ပုရိသတတ္တဝါဤဝတ္တဝါများအတွက်သိဋ္ဌံအမြင့်မြတ်ဆုံးအကောင်းဆုံးအမော်ဆုံးဖြစ်သောဝိတံဥစ္စာယတနာဆိုတာတတ္တံတထာတရားပဲတတ္တဝါများအတွက် အကောင်းဆုံးဖြစ်သောတရားဆိုတာတရားတရားပဲတဲ့အမြင့်မြတ်ဆုံးအမြင့်လည်းမြင့်မြတ်ဆုံးအကောင်းလည်းကောင်းဆုံးတရားတရားပဲဘာလို့တရားတရားဟိုဟာတရားတရားကိုအမြင့်မြတ်ဆုံးအကောင်းဆုံးဥစ္စာယတနာလို့ဆိုရတယ်လေလို့ဆိုရှင်တတ္ထတရားမူလဗုဒ္ဓဖြစ်တဲ့ကုသိုလ်ပင်မမူလဗုဒ္ဓဖြစ်တဲ့တတ္ထတရားရှိမှဒါနကုသိုလ်ဆိုတာပြုနိုင်တယ်သီလကုသိုလ်ဆိုတာစောင့်တည်နိုင်တယ် တတိပဋ္ဌာန်ဘောဝနာတရားဆိုတာအထုတ်နိုင်တယ်သာသနာရေးဘာသာရေးမှာအကျိုးဆောင်နိုင်တယ်အပင်အပန်းအဆင့်အရခံပြီးအမြတ်ကျုပ်တွေဆိုပြီးတော့ကျိုးဆောင်နိုင်တာတရားတရားရှိမှတရားတရားမရှိရင်ဒါနာကုသိုလ်လည်းပြုဖို့မလွယ်သီလကုသိုလ်ဆောင်တည်ဖို့ဆိုတာလည်းပြုဖို့မလွယ်ဘဝနာကမ္မထံတရားအထုဖို့ဆိုတာကုသိုလ်ပြုဖို့မလွယ်တရားနာဖို့ဆိုတာလည်းကုသိုလ်ပြုဖို့မလွယ်သာသနာရေးကြီးတဲ့ဝီယဝိသကူညီဖို့ဝိုင်းဝန်းကူညီဖို့ ဆိုတာလည်းပဲတရားတရားမရှိရင်မလွယ်ဘူးခုနထေရှားပါတယ်ဆိုတော့ဒီအကြောင်းတရားတော်မှာလည်းဆိုတော့ဒီအကြောင်းကြီးဖြစ်များရဲ့အတွက်ဖြတ်ပိုင်းဒီပါလေးနဲ့အတူခံကြသွားရလာကြအတချို့ကဖြတ်ပိုင်းတအောင်လောက်ပြီးပြီနဲ့အတော်ပါပြီဗျာကျွန်တော်မအားလို့ကျွန်မမအားလို့ဒီလောက်ပဲခုမိနိုင်တယ်တချို့ကတော့မဟုတ်ဘူးတအုပ်ကြီးတအုပ်တအုပ်ပြီးအုပ်ကြီးတအုပ်ကြောင်ပြီးအောင်တခါတဲ့ကိစ္စပြီးတော့အောင်ထိတခါတဲ့တောင်းယူသွားတာပါပဲဒီလိုလောက်ကမှလူတွေမရှိပြီဘူးလားရှိတယ်တဲ့ ဒါဘာတော့လို့အကြောင်းရှာတော့ပါလေအခြေခံသရတရားပတ်သူတယ်မဟုတ်လားသရတရားအကောင်းတဲ့ပုဂ္ဂိုလ်ဆိုတာကတော့သူပင်မဆင်းရဲခံတယ်ဒုပိအောင်လုပ်မယ်ဟောအဲ့လိုလာတယ်ဒါကြကုသိုလ်ပင်မဆိုတာကုသိုလ်ဖြစ်ဖို့အကြောင်းတရားကိုရှာလိုက်ရင်ဘာသွားသိမလဲတတ္ထာတရားတတ္ထာတရားပြင်ဘာရှိသေးတယ်လဲစဉ်းစားကြည့်စဉ်းစားကြည့်ခုဒီနေ့တရားထိုင်တာ အတမမနဲ့တော့လည်းပဲတရားထိုင်တဲ့ခုနေ့လည်းပဲမတရားထိုင်တဲ့ခုတရားနာတယ်သူဆက်ပြီးကုသိုလ်တွေပြုနေတာအခြေခံပါတရားလေဩကတာတရားပဲတရားထိုင်ရင်ထိုင်ရင်တရားတရားရောလိုက်ရင်တရားခဲတာပြင်းသွားတယ်မဟုတ်ဘူးလားပြင်းသွားတယ်အဲဥပ္ပဒရသတင်းပြဆက်ကြည့်ရအိမ်မျောလို့အဲတရားတရားနာတာနှစ်နိုင်ခွဲမှတရားနာသုံးနိုင်ကျော်မှတရားပြီးမှာပါပဲနှစ်နိုင်ခွဲအနေနဲ့သုံးနိုင်ခွဲလည်းမတရားပြီးမှာပဲအိမ်ရရှိမုတ်ချူသားမှာတော့ကကြားနေကြားနေမလားဘာဖြစ်နေနေမလားဆိုတော့ အဲလက်ပင်ရှိပြီးတော့ကြီးနေတတ်တယ်မကြီးနဲ့တရားတရားအဲ့ဒါလေးတရားတရားသိရကြီးတယ်ကုသပင်မာတော့တရားတရားပဲဒါအဓိကတရားအဲကြောင့်သတ္တဘိဇံတဲ့မြတ်စွာဘုရားရှင်သတ္တံတရားတရားသည်ဘိဇံမျိုးစင်းနဲ့တူ၏သစ်ပင်ဆိုတာမျိုးစီရှိမှအပင်ဖြစ်တယ်မျိုးစီရှိမှအပင်ဖြစ်တဲ့အပင်ဖြစ်မှအသီးဆိုတာသိလို့ရတယ်မျိုးစီမရှိရင်အပင်မဖြစ် အပင်မဖြစ်ရင်အပီးမသိဘူးတဲ့တတ္တမျိုးစီရှိမှ လူချမ်းသာဆိုတဲ့အပီးနတ်ချမ်းသာဆိုတဲ့အပီးနိဗ္ဗာန်ချမ်းသာဆိုတဲ့အပီးကိုစလို့ရတယ်တရာတရားမရှိရင်လူမဖြစ်ဘူးအပလိဘကြာသွားလိမ့်မယ်တရာတရားမရှိရင်နာမဖြစ်ဘူးအပလိဘသွားလိမ့်မယ်တရာတရားမရှိရင်နိဗ္ဗာန်တရားကိုမရနိုင်ဘူးဘုရားပိဿတ်တို့နိဗ္ဗာန်တရားကိုမရနိုင်ဘူးလူဖြစ်နတ်ဖြစ်ကိုတောင်မှပဲတရာတရားရှိမှဖြစ်နေတယ်ဆိုရင် နိဗ္ဗာန်ဆိုတဲ့တရားလည်းသဒ္ဓါတရားရှိမှဖြစ်တယ်ဆိုတာအလိုလိုအဖြေကပေါ်နေတယ်တဲ့သဒ္ဓါတရားအကောင့်မွေးရတယ်ဒီနေ့တစ်နေ့သဒ္ဓါတရားအကောင့်မွေးတရားနိုင်ရင်နိုင်ရင်သဒ္ဓါတရားအကောင့်မွေးမွေးထားတယ်ကုသိုလ်မပြုဘူးဆိုရင်ကုသိုလ်ဖြစ်ပါမလားဟောဒီပြနေတဲ့ဒီဒီခေဆိုရင်အိမ်မှာဒီပြဝေရဝေစားတဲ့အိမ်မူကိစ္စတွေလုံးပြောတယ်ပြောကြဆိုကြသွားကြလာရဟောဒီနေ့တော့အခါကမရာကြီးပူပုံနေဖြစ်နေတော့အကြောင်းသွားမယ် သရတရားဖြစ်ပေါ်လာတယ်မနေ့ကကနေပြီးတော့နှစ်ခါကြနှစ်ခါကြကြောင်းသွားမယ်တူစရာတွေဘာယူသွားမယ်စားစရာတွေဘာယူသွားမယ်သံဃာတွေဘာသက်ကမယ်ဆိုတာမလမ်းမီတဲ့အကျုပ်တင်ပြီးစီစဉ်နေတာဘယ်တရားလဲဟောသရတရားပဲသရတရားမရှိစီစဉ်ဖြစ်ပါမလားအဲဥမုံနေမနဲ့ဆိုရင်မိုးရွာဆိုတော့မလေးမကြောက်ပါမိုးရွာတော့ဝါဟဲမသွားတော့ပါဘူးဟောသရတရားနဲ့တော့မိုးရွာတာနဲ့ရင်မဲအကြောင်းရှာပြီးတော့ကြောက်လာဖြစ်သေးလား အဲမဖြစ်တော့ဘူးတရားတရားနဲ့ဆိုင်အကြောင်းရှာပြီသူကဟောတရားတရားများတော့မိုးရွာခြင်းရွာပါစေဖြန့်သွားမယ်လို့တရားတရားအေးကြီးတယ်အခုခံတရားတရားသိကြီးကြီးတယ်တိုက်ရတတ္တာဘိဇံတဲ့တရားတရားမျိုးစင်းနဲ့တူတယ်မြို့စီရှိမှသာအပင်ဆိုတာပေါက်နိုင်တယ်အပင်ပေါက်မှလည်းပဲအပိဆိုတာသိနိုင်တယ်အပွင့်ပွင့်နိုင်တဲ့အရွယ်ကိုစလို့ရတယ်တရားတရားရှိမှ လူချမ်းသာနိုင်ချမ်းနိဗ္ဗာန်နိဗ္ဗာန်ချမ်းသာဆိုအသိအပွင့်ကိုစားလို့ခုလို့ရမှာမရှိမရနိုင်ဘူးဘုန်းကြီးတို့ဘဝဘဂရိကရသင်္ချင်နန္ဒမြတ်စွာဘုရားရှင်ဒီလောကမှာဆူဆူပွတ်ထုံးဘီမလဲပဲဂဏိတိသာတရားထက်မှကြံ့ရင်းနေတာဘာကြောင့်ကြံ့ရင်းပါသလဲလို့မေးရင်ဘယ်လိုဖြေမလဲတထာတရားနဲလို့နဲလို့ကြောက်မသွားနိုင်ဘူးတရားမနာနိုင်ဘူးဖျားမဖူးနိုင်ဘူး တရားတရားနဲ့နေတာဒါကြောင့်ပြန်ရစ်တာပြန်ရှာကြည့်ဒီဘုရားဒီသာသနာတော်မှာလည်းဒီလိုတရားတရားနဲ့ရင်ပြန်ရင်ဥပ္ပါပဲမေဖို့နိဗ္ဗာန်တရားများပဲတမက်တဖို့အ ਨੇ ဆုံးရမှတမက်တဖို့အ ਨੇ ဆုံးရမှနော်ဖြတ်တဲ့စနေပြရတဲ့ခါကျတော့အ ਨੇ ဆုံးရမှတရားတရားနဲ့ရင်တရားရမရပြန်ဘူးမရပြန်ဘူးဒါကြောင့်တရားတရားရေးပြီးတယ်အရာကုသိုလ်ဖြစ်ဖို့ရန်အကြောင်းရင်းပင်မတရားရှာလိုက်ရင်ဘုသူတည်မလဲ အတာတရားဒါဘုန်းကြီးကကုသိုလ်ပင်မဟူဒီကမှန့်ကြတရာမြန်ကဲဆိုကုသိုလ်ပင်မဟူဒီကမှန့်ကြတရာမြန်ကုသိုလ်ပင်မဟူဒီကမှန့်ကြတရာမြန် ကုသိုလ်ပင်မဘူတိကမှန်ကြသလားမြန်မမိတယ်မလားတထာတရားပဲတထာတရား၄မျိုးရှိတယ်တထာတရားဘာနဲ့တူတယ်လဲလို့ဆိုတော့အင်မတန်နောက်ကျူးနေတဲ့ရေအိုင်ကြီးကိုရေအိုင်ကြီးကိုအဲဗဒမြလုံးကြီးပြည်တံဗဒမြလုံးကြီးကိုမနှောမရဗဒမြလုံးကြီးကိုထက်လိုက်ရင်ရေရခါအနေထိုင်ပြီးကြည်သွားတယ် နောက်ကျူနေတဲ့ရေအန်ကြီးကိုရေတောက်ချင်တော့ရေတောက်လို့မရဘူးရေနောက်ကျူနေတယ်အနယ်တွေနဲ့နောက်ကျူနေတယ်ဆိုတော့မနှောမရဗရမ ्या လုံးကြီးကိုအဲ့ဒီရေအတိုင်းထက်လိုက်တဲ့ဒီပဲနဲ့အနယ်တွေအကုန်လုံးဝုတ်ပြီးဆင်းသွားတော့ရေတွေဘာဖြစ်လာမလဲကြီးပြလာတယ်အဲ့ဒါလိုပဲတဲ့လူတွေရဲ့တတ္တဝါတွေရဲ့စိတ်ကိုနှောက်ကျူးစေတတ်တဲ့လောဘကိလေသာတွေဒေါသကိလေသာတွေမောဟကိလေသာတွေစိတ်နှောက်ကျူးနေတာအဲဒီနှောက်ကျူးနေတဲ့ကိလေသာတွေဖက်မှာဟော ဗုဒ္ဓဓမ္မသံဃာယတနာသုံးပေါင်းကြည်ညိုတဲ့တတ္ထာတရားကခက်ခက်ခက်ခက်ပေါ်လာရင်အဲ့ဒီကိလေသာတွေအလုံးဟုတ်ပြပြီးတော့ဆင်းသွားတော့တယ်တတ္ထာတရားမှမှုသွားတော့တယ်ဒါကြောင့်ကိလေသာတွေများတယ်ဆိုတာတတ္ထာအားနဲ့တဲ့ပုဂ္ဂိုလ်တွေပဲဒါလောက်ကျနေတဲ့ရေဟဲကိုအေးမနှောမရဗရမထက်လိုက်ရင်ရေကြီးလာသလိုပဲတဲ့တတ္ထာတရားတွေကိုယ်စိတ်ထဲမှာပေါ်လာရင်များများပေါ်လာရင်စိတ်များများကြီးလာမယ်အပြည့်ဆုံးပေါ်လာရင်အပြည့်အပြည့်ဆုံးကြီးလာမယ် တရားတရားခိုင်မြင်စိတ်ကခိုင်မြင်မဲ့ကြည်လင်မှုတရားတွေများမယ်စိတ်ရှုပ်စရာဆင်းရဲစရာတွေနှဲသွားမယ်တရားတရားကြက်ကြက်မွေးတရားတရားလေးမျိုးရှိတဲ့အဲအာဂမနိယတရားအဓိကမတရားပါဒထတရားဟောကပနတရားတရားလေးမျိုးရှိတယ်အဲ့ဒီတရားတရားလေးမျိုးထက်မှာအာဂမနိယတရားဆိုတာသဗ္ဗညုတဖရာလောင်းတော်မြတ်မှာဖြစ်တဲ့တရားတရားကို အာဂမနိယတရားလို့ခေါ်တယ်။သဗ္ဗညုတဘုရားလုံးတော်များများတတ္တဝါတွေကိုသံတရားထက်ကလောအောင်ငါကက်တင်မယ်ဆိုတဲ့ဆန္ဒနဲ့တရားတတ်တဲ့ဘုရားစုပန်လိုက်တာ။တမန်တန်ဗုဒ္ဓတတ္တညုတဘုရားစုကိုပန်လိုက်တဲ့အချိန်ကစပြီးတော့ဖြစ်ပေါ်လာတဲ့ခိုင်မြဲတဲ့တရားတရားမျိုးကိုတဲ့အာဂမနိယတရားလို့ခေါ်တယ်။တမန်တော်ဗုဒ္ဓဘုရားလုံးတော်များဘုရားစုပန်လိုက်ပြီဆိုရင် အဲ့ဒီအာဂမနိယတရာဖြစ်သွားပြီအာဂမနိယတရာဖြစ်သွားတဲ့ပြတ်လုံးတော်များမှာပစ္စည်းချင်းရှိတော့ဖျားဖြစ်တဲ့အချိထွက်ရတာပဲဒီဝေကဘာဒါလောက်ပဲကြာရလေးသိင်းချင်းနဲ့ကဘာတသိင်းရှိသိင်းချင်းနဲ့ကဘာတသိင်းတစ်ဆက်ချက်သိင်းကဘာတသိင်းကဘာပေါင်းဘလောက်ကြာကြာအဲ့ဒီတရားတရားဟာခိုင်မြဲသွားတယ်ဘယ်တော့မှမပြတ်တော့ဘူးဖျားဖြစ်တဲ့အထိပါသွားတာပဲအဲ့ဒီတရားတရားမျိုးကိုအာဂမနိယတရားအမှန်တခိုင်မြဲတဲ့တရားတရားမျိုး ဒုတိယကအဓိကမန္တရာသောတာပတိမဉ္ဇဉ်ပုံညာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးသောတာပန်ဖြစ်ပြီဆိုရှင်အဲ့ဒီသောတာပန်ဖြစ်သွားတဲ့အရိယပုဂ္ဂိုလ်များမှာအဲ့ဒီအရိယမဉ္ဇဉ်ပုံညာအစွမ်းတပြည့်ဖြစ်ပေါ်လာတဲ့သရတရားမျိုးကိုအဓိကမန္တရာသစ္စာလေးပါးကိုထုတ်ထွင်းပြီးပြီးလိုက်တဲ့အချိန်ခါကစပြီးတော့သရတရားဘာတော့မှမပြတ်တော့ဘူး အဝိသပတ္တရာဆိုတဲ့ဘုရားကိုကြီးညိုတဲ့တထာတရားတွေတရားကိုကြီးညိုတဲ့တထာတရားတွေသံဃာကိုကြီးညိုတဲ့တထာတရားတွေကံကံအကျိုးယူကြည့်တဲ့တထာတရားတွေဘယ်တော့မှမပြတ်တော့ဘူးဘသူဖြစ်ဖြစ်မပြတ်တော့ဘူးဘယ်တော့မှမပြတ်စီတော့ဘူးခိုက်မြဲသွားတယ်သူ့အသက်ကိုဘယ်တော့မှမတတ်တော့ဘူးသူ့ဥစ္စာကိုဘယ်တော့မှမခိုးတော့ဘူးဝိဇ္ဇာသာရမှုဘယ်တော့မှမပြုတော့ဘူးလိင်ငံမှုဘယ်တော့မှမပြုတော့ဘူးဘုရားဆိုတာဘယ်တော့မှမပောက်ရှူတော့ဘူးအခြားအခြားမကောင်းတဲ့အကုသိုလ်ဒုစရိုက်တရား အပယ်လာကြောင့်အကုသိုလ်တွေအကုန်လုံးဘယ်တော့မှသူမလုပ်တော့ဘူးခိုက်မြဲသွားတယ်ဒီလိုမကောင်းတာတွေကိုပြောရင်ပြုရင်ပြန်ရင်မကောင်းတို့တရားခံစားရတယ်ဆိုတာသူတကယ်ပြီးသွားတဲ့တရားကိုအကုသိုလ်တရားအပယ်လာကြောင့်အကုသိုလ်တရားလုံးဝမရှိတော့ဘူးအဲ့ဒါလိုခိုင်မြဲသွားတဲ့တရားတရားမျိုးကိုအဲအဓိကမတရားလို့ခေါ်တယ်ဒီတရားတရားလွယ်ပါမလားမလွယ်ဘူးခုနှိုက်ရှင်ကြိုင်ဟောနေတာနောက်ခုတရားတွေမှာကြာတရားနိုင်ရင်လည်းစဉ်းစားကြည့်ဟောနေတာဖះဟောတဲ့တရားနဲ့ အခုတို့ကဖြစ်နေတဲ့သရတရားတထပ်တည်းကြသလားမကြဘူးလားဘလို့နေလဲစဉ်းစားစဉ်းစားပြီးတော့တရားနာတွေးပြီးတော့တရားနာတယ်နော်စဉ်းစားပြီးတော့တရားနာရတယ်အဲဒါအရိယပုဂ္ဂိုလ်များပတ္တပတိမဉ္ဇဉ်ဖွဉ္ဇဉ်ရပြီလို့ရှိရင်ဘရောမသရတရားမပြတ်တော့ဘူးဖះကိုဖះမဟုတ်ဘူးလို့ပြောရင်ငွေဂရေတသိမ့်သိမ့်ပဲပြောဆိုရင်ဘရောမှမပြောဘူးဒီပွဲစလေးတကံကိုသတ်မသတ်ရင်မင်းတို့သတ်မယ်ဆိုပြောရင်ဘရောမှမသတ်ဘူးသူအသိခံသွားတယ် တမ္မာပုဂ္ဂိုလ်ဆိုရှင်ဖြစ်ပါမလားဖြစ်ဘူးနော်ဒီပေါ်ဆွေးတကောင်မသက်မသက်ရင်မြို့ကိုတမ်းမဲ့လို့ရင်ဘယ်တော့မှမသားဘူးတော့တမ္မာပုဂ္ဂိုလ်များဘယ်နည်းနဲ့မှမသားဘူးသူကစိုက်ကြည့်နေတယ်ရှိမှမရှိပဲပဲဘာလို့ဆိုတော့ဒီတတ္တဝါကိုစိုက်ရင်သူကအကုသို့ဖြစ်မှဆိုတော့ तू သိနေတာကိုဘယ်တော့မှမသားဘူးဟုတ်ပါဟုတ်ပါမလားစဉ်းစားရင်ပြန်တာပေးသားများတင်တိုင်းနဲ့ရွယ်ထားပြီးတော့ဓာတ်နဲ့မှုထားပြီးတော့ဒီပတ်သက်ကိုသားမယ်အသားဟုလာသားမယ်ပြမပြောစမ်းမသားမိဆိုရင်မင်းသားမယ် ဗပ္ပစေအသက်ခံသွားတယ်အသေးရဲတယ်တဘောတခါသေးရတယ်အသေးရဲတယ်ဘုဖို့ရဟနာပိသကအဲ့လိုပြောရှင်လုံနေမလဲလုံနေမလဲကိုယ်စိတ်လေးကိုသားမလားမသားဘူးလားမသားပါဘူးဗျာမသားပါဘူးနော်အဲ့ဒါကြည့်သက္ကရာတရားဘယ်လိုလဲခိုင်မြဲတယ်မလားအရိယာမှာခိုင်မြဲတယ်မဟုတ်လားအဲ့ဒါအဲ့လိုခိုင်မြဲသွားတယ်အဲ့လိုအဓိကမသရာလို့ခေါ်တယ်တတိယကပါတထတတာ ပါဒနာသရာဆိုတာပုထုဇဉ်များမှာအလွန်ထက်မြက်တဲ့သရာတရားမျိုးအဇတတမင်းဟာသံဃာနာတင်သွားတဲ့ပထမသံဃာနာတင်သွားတဲ့အဇတတမင်းဟာသူဖသမီးတော်အရိယာမိမိတရှိမင်းကိုပတ်လိုက်တဲ့အခါမှာအင်မတန်ကြက်ရော့ထိတ်လာပြီးတော့မြတ်စွာဘုရားရှင်ကကိုယ်ွယ်တဲ့အခါမှာဖျက်ရှင်ပြောက်နာကြရတဲ့အခါမှာသောတာပန်ဖြစ်နိုင်တဲ့ပါရမီရှိပြီမလဲပဲပိတုကရကကံလို့ခေါ်တဲ့ပိဇာနာတိယကအဖောက်သာထတဲ့ကံကအသမြင်ထားတော့ဘယ်တော့မှလူတရားမရဘူး ဒါပေမဲ့သာသနာတော်ကိုတော့သူအလွန်ကြည်ညိုသွားတယ်ပုထုဇဉ်ပုဂ္ဂိုလ်ထက်မှာအဇတတမင်းလောက်ကြည်ညိုတဲ့တရားတရားရှိသူကမရှိဘူးတဲ့မရှိသလောက်ရှာတယ်အဇတတမင်းရဲ့သာသနာတော်အလွန်ကြည်ညိုသွားတယ်အလွန်လုံးကြည်ညိုသွားတယ်အဇတတမင်းကိုမှီတဲ့တရားတရားမရှိဘူးတဲ့ပုထုဇဉ်ထက်မှာအဲ့ပုထုဇဉ်ဖြစ်ပြီးတော့အမတန်ကြည်ညိုတဲ့တရားတရားမျိုးကိုပတ္တဒတရားလို့ခေါ်တယ်ဘုရားဆိုလာမထီးနဲ့မရဘူးမခံဘူး တရားဆိုလားမထီးနဲ့တန်ခါဆိုလားမထီးနဲ့ဖရာတရားဆံခံနဲ့ပတ်သက်ပြီးတော့မကောင်းတာပြောရသူဘယ်တော့မှနားမထောင်ဘယ်တော့မှလက်မခံဘူးဘယ်တော့မှကိုလက်မခံဘူးဖရာအပြစ်ပြုံးမဲ့တရားအပြစ်ပြုံးမဲ့သံဃာအပြစ်ပြုံးမဲ့ရှုပ်ချမ်းမရှိဘယ်တော့မှလက်မခံတော့ဘူးအဲ့ဒါပါဒထတတာခေါ်တယ်အလွန်ကြည်ညိုတဲ့တတာရှိကြပါတယ်မြို့ကောင်းသားမြို့ကောင်းသမီးတွေသာသနာတော်ထဲမှာဒါပုထုဇဉ်ထဲမှာအလွန်ခိုင်မြဲတဲ့တတာတရားရှိတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီတတာတရားမျိုးကိုပါဒထတတာလို့ခေါ်တယ် ဒါသရုတ်ထကဩကပနကရာဩကပနကရာဆိုတော့ကြည်လို့ကြည်ငယ်ညံမရှိဘူးညံမပါပဲနဲ့သူများကြောင်းသွားလို့သွားရတယ်သူများကဥပုသ္စောခေါ်လို့လိုက်လာတယ်အလှူတန်းခေါ်လို့လိုက်လာတယ်ညံမပါဘူးညံမရှိဘူးယွယွအဲ့ဒါလို့ညံမပါပဲနဲ့ညံမရှိပဲနဲ့ကြည်ညိုတဲ့တရားတရားမျိုးကိုဩကပနတရားလို့ခေါ်တယ်ခလေးလေးတွေသုံးနေလေးနေငင်းငါနေခလေးလေးတွေ အိမ်မှာရှိတယ်အသံဃာတော်များအိမ်ကိုဆွန့်ခံကြွားလာတယ်ကဲပုဂ္ဂိုလ်သွားပြီးလူသန်းကဲသမီးသားလေးမြေလေးကဲပုဂ္ဂိုလ်လာပြီးကဲဆွန့်သွားလူသန်းလို့ဒီလိုလူခိုင်းကလေးတွေမရှိဘူးလားအဲကလေးလေးတွေကဘုန်းကြီးတွေကကြည်ညိုတတ်တယ်ဒါကလေးတွေကညာရှိသလားမရှိဘူးဒီဘုန်းကြီးတွေနေ့စဉ်နေ့တိုင်းပဲမြင်းနေရတော့ခင်သွားတယ်ဘုန်းကြီးတွေကပုဂ္ဂိုလ်လာပြီးပုဂ္ဂိုလ်လာပြီးဆွန့်လူမယ်ဆွန့်လူမယ်ဖြစ်နေတယ်အဲ့အဲ့ဒီကလေးလေးဟာကြည်ညိုတော့တရားတရားကသူ့မှာရှိတယ်ညာကမရှိဘူး ။ဤကုသိုလ်တို့ကြောင့်အိုနာတိဒုက္ခပိကကိနဲ့နိဗ္ဗာန်ကိုမုတ်ချိုက်ကံရမယ်ဆိုတာဒီကလေးမှဖြစ်ဘူးမသိဘူး။အဲလိုဉာဏ်မပါပဲနဲ့ဒီကလေးလေးညာလို့ကြည်ညိုတဲ့တရားတရားမျိုးဩကပဏတရားလို့ခေါ်တယ်။သူကလည်းလူထားဆက်လိုက်တာပါပဲ။အကျမတို့ကျွန်တော်တို့မအားပါဘူးဗျာ။သူလည်းသူလိုက်မယ်။သူလိုက်တာပါပဲအဲ့ဒါ။အမှုမဲ့မှန်းမဲ့အဲ့ဒါလိုအမှုမဲ့မှန်းမဲ့ကြည်ညိုတာမျိုးအမှုမဲ့မှန်းမဲ့လှူတာတန်းတာမျိုးဩကပဏတရားဉာဏ်မပါတဲ့တရား သူကနိဗ္ဗာန်တော့မရဘူးလူချမ်းသာနဲ့ချမ်းသာတော့အကျိုးဖြစ်စေတယ်နိဗ္ဗာန်တော့မရဘူးဟောကမနတနာပုထုဇဉ်ပုထုဇဉ်မှာဖြစ်တဲ့တရားတရားပဲအဲ့ဒါခုပါဒရာသရာနဲ့အောက်ကပနသရာနှစ်ပါးကတော့ပုထုဇဉ်မြတ်မှာဖြစ်တဲ့တရားတရားမျိုးတဲ့ဒါဒါကတော့ဖြစ်တော့ဖြစ်တယ်နော်ညာမပါဘူးညာမရှိဘူးညာရှင်ရတယ်တဲ့ဒါကြောင့်ကုသိုလ်ပြုတဲ့ညာရှင်ရတယ်ဒီကုသိုလ်ဟာဩနာတိဒုက္ခပိကကိနဲ့နိဗ္ဗာန်ကိုမချိုက်ကံရစေမယ်ဖြစ်စေလိမ့်မယ်လို့သူညာရှင်ရတယ် အဲ့လိုညာရှင်ပြီးတော့ဒါနာကုသိုလ်ပြုရတယ်သီလကုသိုလ်ဆောက်တည်ရတယ်ဘောနာကမ္မနာနှလုံးသွင်းပွားများအထောက်ရတယ်ဘုရားကိုပွားရတယ်တရားကိုရှိခိုးရတရားကိုနာရတယ်တန်ခေါရှိကပုဂ္ဂိုလ်ရတယ်အဲကုသိုလ်ရင်းနဲ့ဆက်တာပြီးတော့ညံပါတဲ့ကုသိုလ်မှညံမပါဘူးဆိုရင်ဩကပနာကတာတသက်ဆိုရင်တော့ဖြစ်အကျိုးနေတယ်ဒါကြောင့်တရားလွန်ကဲပညာနဲ့သလွဲ့ကြည့်လို့ဒီတရားလွန်ကဲတဲ့ညံမပါဘူး တရာလွန်ကဲပညာနဲ့ဉာဏ်ကမရှိဉာဏ်ပါဘူးတလွဲကြည့်နေသည်တလွဲကိုသွားကြည့်နေတတ်တယ်အပြောကောင်းတဲ့ဖက်ကိုပါသွားတတ်တယ်ပြင်းပြလဲဆိုတာသူစဉ်းစားရတယ်ဘယ်လိုလိုက်ရင်ကောင်းမလဲဘယ်လိုလူရင်ကောင်းမလဲဘယ်မှာစိတ်ကမ်းရင်ကောင်းမလဲစဉ်းစားတရတယ်စဉ်းစားပြီးလှူရတယ်အကြောင်းတထာလွန်ကဲပညာနဲ့တလွဲကြည့်ညို့သည်တဲ့တထာတော့ရှိတော့ရှိတယ် အဲလှူလှူတတ်တာပါပဲလက်လူကန်လှူတာပါပဲတခါလှူတာပဲဒါပဲညံကမပါဘူးညံမပါတလို့ပြီးသွားတတ်တယ်အကျိုးမရှိတဲ့နေရာမှာသွားလှူထမ်းတတ်တယ်ကုသပြုတတ်တယ်ဒါကြောင့်လှူတယ်ဆိုတာအကျိုးရှိမှလူအပ်တဲ့နေရာလည်းဖြစ်ရမယ်အကျိုးလည်းရှိရမယ်အဲ့ဒါလိုမျိုးမှအကျိုးကများတယ်နော်ပညာလွန်ကဲတဲ့ဒါနဲ့သင်လက်ကောက်ကြည့်ပြီးပညာလွန်ကဲသွားနိုင်ရင်လည်းတထာနဲ့သွားတတ်တယ်သင်လက်ကောက်ကြည့်တတ်တယ်ခုချက်မှလူတွေတော်တော်လေးများတယ် ပညာတော့တတ်ကြတာပါပဲခေပညာတွေဘာကြီးတတ်တာပဲဒါမဲ့တရားကလဲတော့စင်လဲတယ်မယုံကြည်ဘူးဖះလည်းတဲပြီးတော့မယုံကြည်ဘူးတရားလည်းတဲပြီးတော့မယုံကြည်သံတော်လည်းတဲပြီးတော့အယုတ်သေးသူမသူရှင်ဘူးဓာတ်တူတူထားပြီးတော့တခါတခါသူများတော့သူတို့လူတို့အောက်ကိုပဲသံဃာတော်များကိုထားပြီးတော့ကြည်ညိုတတ်တယ်ပြောတတ်ဆိုတတ်တယ်အဲ့ဒါပညာလုံးကက်တရားနဲ့စင်လဲကောက်ကြည့်ပြီကောက်ကြည့်စင်လဲသွားပြီသူကအပေလေးဘက်ကိုပြတတ်တယ်သိရည်ကြည်တယ်ဒါကြောင့် သဗ္ဗညုတသမ္မာသမ္ဗုဒ္ဓဘုရားလုံးတော်မြတ်မှာဖြစ်တဲ့တရားမျိုးကိုအာဂမနိယတရားဘယ်တော့မှမပြည့်ဘူးဖျက်ဖြစ်တဲ့အချိန်မပြည့်ဘူးသင်္ချေပေါင်းကဘာပေါင်းဂရိကရဏဂရိဂရိကရဘလောက်ကြာကြာဘယ်တော့မှမပြည့်ဘူးအရိယာမြတ်မှာဖြစ်တဲ့တရားအဓိကမတရားအရိယာပုဂ္ဂိုလ်များဘယ်တော့မှငါးပါးသီလမချုပ်ဖောက်ဘူးဒါခိုင်မြဲတဲ့တရားတရားအဇဒကမိများကလေးပုထုဇဉ်များမှာခိုင်မြဲတဲ့တရားတရားအလွန်ထက်သန်တဲ့တရားတရားမျိုးကြတော့ပါဒဒကတာညံပါသွားပြီ။ ငတ်ရှင်တဲ့အတွက်လောက်ခက်ခက်တဲ့တရားမျိုးအဲ့ဒီတရားတရားမျိုးလိုတဲ့ပုထုဇဉ်ပုဂ္ဂိုလ်တွေမှာပါကတာကတာတရားတွေညမပါပဲနဲ့ရုပ်ရုပ်ကြည့်နေတဲ့တရားကြတော့ဩကပဏကတာအာရုံတရားတရားဘယ်လိုမျိုးရှိလဲလေးမျိုးရှိတယ်အဲ့လေးမျိုးရှိရနော်တရားတရားနားလည်ထားဖို့တရားတရားရှိမှတရားတရားဘာလဲတူတယ်လဲဆိုတော့တဲ့အဖို့တရားနေတူတယ်သုကတိစေဝနိဗ္ဗာန်တကိစ္စတတ္တဒုတိယကဟောတိသုကတိစေဝ လူဘဝနတ်ဘဝသွားတဲ့အခါမှာဖြစ်စေတဲ့နိဗ္ဗာန်နန္ဒနိဗ္ဗာန်ကိုသွားတဲ့အခါမှာဖြစ်စေဒုတိယကအဖို့ပဲပုဂတိဘုံမှာလူဖြစ်ရတဲ့အကျိုးနတ်ဖြစ်ရတဲ့အကျိုးဆိုတာတရားရင်းကံတရားရှိသူမှဖြစ်တယ်။ဒါကြောင့်ကုသိုလ်ပြုထားလို့လူဘဝနတ်ဘဝမှာခန္ဓာဖြစ်ရတာကိုတရားတရားရှိတော့ကုသိုလ်ပြုတယ်ကုသိုလ်ကျိုးပေးတော့လူဘဝနတ်ဘဝမှာသွားပြီးတော့ဖြစ်တယ်။အဲဒါကြောင့်မို့လူဘဝနတ်ဘဝမှာဖြစ်ဖို့ရန်အတွက်အဖို့ဟာမိတ်ဆွေရတရားတရားပဲ နိဗ္ဗာန်န္တကိစ္စန္တသနိဗ္ဗာန်ကိုသွားတဲ့နေရာမှာလဲတရားတရားအဖို့ပဲအဖို့ဆိုတာတရားတရားမရှိရင်လူမဖြစ်နိုင်ဘူးနာမဖြစ်နိုင်ဘူးနိဗ္ဗာန်မရနိုင်ဘူးလူဆိုရဲဒါတော့တရားတရားကလည်းအဖို့ပဲအဖို့ပါမခုတရားနာနေတာခုဘယ်ဘာအဖို့ကြီးရှိနေလဲအာတရားတရားအဖို့နာနောက်ကမြေတော်သွားပြီးတော့ထူတမ်းမယ်ဟောတရားနာမယ်တရားသွားထိုင်မယ်တဏိတာအတွက် ကုသိုလ်ရအောင်ယူမယ်အာမျိုးဒီကံဒါဒါတရားအဖို့ရောက်လာတာပါပဲတရားတရားဖို့ပဲရှင်းလာနိုင်ပါမလားအဲဘုန်းကြီးကမနေ့ပိုင်းစဉ်းစားတယ်မိုးရရွာခါမိုးရရွာပြီကြောက်လာမဲ့ပုဂ္ဂိုလ်တွေများတော့များတော့ဆုံးနေမလားမနေ့မိုးလင်းတော့လာသားပဲအတုတခါတော်သားပဲလာနိုင်သားပဲလို့အာပေးသားပဲစိတ်ထဲရလေဒီဒီဒီပိဿမနှဲပါဘူးမနှဲပါဘူးဒါကြောင့်မို့လူဘဝနာဘဝသွားတဲ့နေရာမှာလည်းတရားတရားဟာ အဖို့ပဲနိဗ္ဗာန်ကိုခေါ်တဲ့နေရာမှာလည်းတရားတရားအဖို့ပဲတရားတရားအောင်းကောင်းလေလေဘောဓတရားမှာချမ်းသာကောင်းစားလေပြီပဲဘုလိုပြတတ်တယ်ဒါကြောင့်မို့ကုသိုလ်ကင်မတရားဟာအကြောင်းရှာရင်ဘယ်လိုလာပေးမလဲတရားတရားပဲဒါခင်ရှားတယ်မဟုတ်ဘူးလားဒါနိပေးတဲ့ညွှန်ကြားနေတာပါပဲဒါတရားထုဟောစရာကိုမလိုဘူးနောက်ပိုင်းကျတော့ဝတ္ထုရဲ့တခုပြောပြပါမယ်နောက် ပဋ္ဌာယတရတိဩဃအပမဒေနအနဝံဝိရိယနာဒုက္ခမစ္စေတိပညာယပရိသုဇတိတဒါနဲ့တွဲဖက်တရားသုံးခုရှိသေးတယ်တဒါရှိမှတွဲပြီးတော့ပါလာနေတဲ့တရားပဋ္ဌာယတရတိဩဃပဋ္ဌာယတရတရားဖြင့်ဩဃဩဃလိပ်ဖြာမြတ်ပင်လေကြီးကိုတရတိကုမြောက်နိုင်ကာမောကဘဝောကဒိဋ္ဌောကအဝိဇ္ဇောကခေါ်တဲ့ဩဃ၄ပါး ကာမောကခုံရကာမဂုံတရားကာမဂုံတရားကိုလွန်မြောက်တာလေတရားတရားရှိမှလွန်မြောက်နိုင်တယ်အပမဒိနာအနောကာမဒိဋ္ဌောကအယူမှအမြင်မှအစွဲလမ်းမှတဲ့တရားကိုလည်းပဲတရားတရားရှိမှလွန်မြောက်နိုင်တယ်ဘောခာတဲ့သုံးဆက်တဲ့ပုံစံတရားတွေမှလည်းပဲတရားတရားရှိမှလွန်မြောက်နိုင်တယ်ဟောကကာမောကဘောကဒိဋ္ဌောကအဝိဇ္ဇောကအဝိဇ္ဇောကမောဟ အသိဉာဏ်ပညာကိုအမှောင်ချထားတဲ့အကန့်အကွက်ဖြစ်လို့လုတ်တတ်တဲ့မောဟအဲ့ဒီမောဟတရားကိုလည်းတရားတရားရှိမှလွန်လွန်နိုင်တယ်တတရားတရားဒီဩကကံမောကခေါ်တဲ့ကာမဂုဏ်တရားကိုလည်းပဲတရားတရားရှိမှလွန်လွန်နိုင်တယ်ဘဝက31ဘုံသံဃာကြီးဟူသောဘဝထဲမှာလည်းပဲတရားတရားရှိမှလွန်လွန်နိုင်တယ်ဒိဋ္ဌောကအယူမှအမြင်မှတဲ့ဒိဋ္ဌိဆိုတဲ့အမတန်ယုံညာအောက်တန်းကြတဲ့တရားမှာလည်းပဲတရားတရားရှိမှလွန်လွန်နိုင်တယ်အဝိဇ္ဇောက အသိအလိမ္မာဉာဏ်ပညာကိုပုံကွယ်ထားတဲ့အမှုန်တူကြီးမောဟဆိုတဲ့တရားကိုလည်းပဲတရားတရားရှိမှလွန်ရောက်နိုင်တယ်တရားတရားမရှိရင်မလွန်ရောက်နိုင်ဘူးမတ္တအပမဒေနအာနောအပမဒေနမမိတ်မလျော့တဲ့တတိတရားကြီးအာနောအာနောကံဗျာကြီးဟူသောသမုဒ္ဒရာကြီးကိုအတရာတိပြုမြောက်နိုင်အပမဒတတိတရားရှိမှ သံတရားကကုမြလို့ရတယ်တရားပြတဲ့တွက်ဖက်တရားအပ္ပမတတိတရားအပ္ပမတတိတရားအပ္ပမတတိတရားဆိုတာကုသိုလ်ပေါ်မှာမမိတ်မလျော့အမြဲတမ်းအမှတ်ရနေတဲ့တရားကုသိုလ်ပေါ်မှာအစဉ်တတိရနေတဲ့တရားအပ္ပမတတိတရားခေါ်တယ်အဲ့ဒီတတိတရားရှိမှသံတရားထဲကလွန်မြောက်နိုင်တယ်လွန်မြောက်နိုင်တယ်အပ္ပမဒိနာအနုဝိရိယနာဒုက္ခမင်းစေတီဝိရိယနာဝိရိယတရားရှိမှသံလင်ဒုက္ခမင်းစေတီ အဲဝိဒုက္ခကလွတ်မြောက်နိုင်တယ်တန်တရားထဲမှာအိုရတဲ့ဒုက္ခတရားတွေနာရတဲ့ဒုက္ခတရားတွေသိရတဲ့ဒုက္ခတရားတွေစတဲ့အဆင်းရဲဒုက္ခတွေအကုန်လုံးဟာလက်တရားကိုจิตတယ်တန်တရားမှာလွတ်မြောက်တဲ့တရားကိုจิตတဲ့ဝိရိယတရားသမပတ္တလုံလဝိရိယဇွဲကောင်းသူမှဒုက္ခကလွတ်မြောက်နိုင်တယ်တဲ့ဝိရိယမရှိရင်ဒုက္ခကမလွတ်ဘူးတဲ့ ဒါနာပြုတယ်သီလဆောင်တည်တယ်ဘောနာကမ္မတအသွယ်ဆိုတော့ဝိရိယပဲကုသပမဝိရိယစိုက်နေတာအဲ့ဒီဝိရိယတရားရှိမှဝိရိယမြလေးလေးကုသတရားတွေမြလေးလေးတန်တရားတွေကဒုက္ခကလွတ်မြောက်နိုင်လေးလေးဝိရိယနဲ့ဒုက္ခမြင်စေဒီအညာဝိရိယတရားရှိမှကင်ညူတဲ့သတ္ထာတရားအခြေခံပြီးတော့တတိတရားလည်းရှိမှဝိရိယတရားလည်းရှိမှဒုက္ခကလွတ်မြောက်နိုင်တယ်အခုဘုန်းကြီးတို့အိုနာနေဒုက္ခလောသလားမလောဘူး ဒုက္ခလွတ်တဲ့တတိပဌာန်တရားအထုံးပဲဆိုရှင်ဆယ်ရစခန်းဆိုပဲလူလှိမ့်နေပြီပြိနေတာအဝင်တဲ့အနေပြီးတော့2ရက်ရှိပြီဟဲ့3ရက်ရှိပြီဟဲ့4ရက်ရှိပြီဟဲ့10ရက်လည်းရှိတော့ဘွာလဲဆိုခန္ဓာကိုယ်ပော့ပသွားတာပါပဲတခါလေဝိရိယဝိရိယဟောဝိရိယဝိရိယတကယ်ကောင်းတော့ငါတရားရအောင်ရှာမယ်တမက်တဖို့ရအောင်ရှာမယ်ဆယ်ရက်စခန်းပြီးတော့နောက်ရစ်တာတစ်ခုမှကူးမယ်ဒီလိုဝိရိယနဲ့တော့ရစ်တာကိုမကူးနိုင်ဘူးဒီဆယ်ရက်စခန်းမှာပဲ အဲအင်းအင်းနဲ့တခါတည်းလူလှိမ့်ပြီးတော့ပြင်းပြင်းကြီးနဲ့ပဲနေတော့ရရတယ်ဒါကြောင့်မို့ဒုက္ခကလွန်မြောက်နိုင်ရင်လွန်မြောက်ဖို့တရားအဓိကဘူးလေဝိရိယတရားပဲကုသိုလ်ဆိုတဲ့တရားဝိရိယရှိမှဖြစ်တယ်မဟုတ်ဘူးလားဝိရိယမရှိရင်ခုဒီရေးသားမှာတရားလာနာတော့ဖြစ်ပါမလားမဖြစ်ဘူးပညာယပရိသုဇတိပညာယပညာဖြင့်ပရိသုဇတိကိလေသာမှဆင်ကျင်နိုင်ဟော လောဘဒေါသမောဟသာကိလေသာတရားကိုစင်ကြယ်စိတ်ကြောသုတ်သင်နေတဲ့တရားဆိုတာပညာတရားပဲအသိပညာတရားပဲဝိပဿနာပညာတရားတွေမဲ့ပညာတရားတွေကကိလေသာကိုစိတ်ကြောသုတ်သင်တဲ့တရားပဲဒါဒါကြောင့်မို့သရဏနဲ့တွက်ဖက်တရားကအပမတတတိတရားရဲ့သမဗနာလုလဝူရိယတရားရဲ့ပညာတရားပေါင်းလိုက်တော့သံဃာတက်ကလွန်တော်မဲ့တရားကိုရှာလိုက်ရင်ဘယ်လိုမျိုးရှိမလဲ လဲပြုစားရတယ်ဘုလိုပြုစားနော်ကုသရာတရားရှိတယ်မို့လားတတိယရှိမဘူးလားကုတရားနာနေတော့တတိနတ်ထောင်ရမို့လားဘုန်းကြီးဘာပြောနေပါလဲဟဲ့ဘာဟောနေပါလဲနတ်ထောင်နေရတယ်မို့လားတတိတတိနဲ့နဲ့လေးပိုင်းမှန်ပြီးသေးလားအတရားပဲပြီးခါရအောက်ကြမကြီးပြောနေမကြီးဆရာတော်ဘာများဟောသွားလဲအင်းဘာပါလေးဟွာလေးမှန်လေတရားနာနေတော့တော့တတိယသာတရားနာပြီးလို့တဏှာမကြလို့သွားမိကြီးမိတ်သွားပြီဒါတတိတရားကောင်းလို့လားမကောင်းလို့လား အေးအဲ့ဒါမှတ်တာတတိကောင်းတဲ့ပုဂ္ဂိုလ်ကမမေ့ဘူးဆရာတော်ဘယ်ဥရောဘာတရားတွေဟောသွားအခြေခံအကြောင်းတွေဘာတွေပြောသွားတယ်သုံးမှန်သွားတယ်ဘယ်ဥမှာဘာတွေအခြေခံတရားဟောသွားတယ်အမှတ်မိတယ်ဟောတတိအားနဲ့ပုဂ္ဂိုလ်ကြတော့တရားကိုပန်မှန်ရှင်းပြီးတော့နိုင်ချင်ပြီးနာနာကြတဲ့ပုဂ္ဂိုလ်ကြတော့သမိတ်ကြည့်ကြည့်တဏှာလေးလိုက်ကြအောင်မိတ်သွားပြီအေးအဲ့တို့ကတော့မှတ်မိတာခုတော့မိတ်သွားပြီအဲ့ဒါလေးနော်ဒါကြောင့်မို့အရေးကြီးတယ်ခုလိုဒီအပ္ပဒါရေးကြီးလာပြီ။အိုရတဲ့ဒုက္ခနာရတဲ့ဒုက္ခပြရတဲ့ဒုက္ခတရားတွေဆင်းရဲတယ်မဟုတ်လား။ မလားဆင်းရဲတယ်ဆင်းရဲရင်ဆင်းရဲကြောင်းတရားကိုလော့အောင်ဘာလို့ဘာလို့ရမလဲရုပ်ထွက်ပြရမယ်ဘာလို့ရမလဲကိုကြောင်းလာပြီးတော့ဥပုသ်တင်းတရားဆောက်ကြည့်တော့ဒါနလှူရတယ်မို့လားတိလလည်းဆောက်ကြည့်ရတယ်သတိပဋ္ဌာန်တရားအမထုတ်ရဘူးလားအထုတ်ရတယ်တရားမနာဘူးလားနာရတယ်ကုသတရားတွေမဖြစ်ဘူးလားကုသတရားတရားမရှိဘူးလားတတိတရားတွေမပေါ်ဘူးလားအကုသိုလ်ကိုထပ်တက်ပြုမဲ့ဆိုဝိရိယတရားတွေမပေါ်လာဘူးလားအသိပညာပညာတွေကလည်းနဲ့တုတ်တိတ်ပြီးတော့မလာပဲဘူးလား အဲ့ဒါဘာရောက်ဖြစ်ပေါ်လာတာလဲအခြေခံတရားတရားကိုမှီပြုပြီးတော့ကြောင်းရောက်လာလို့ဖြစ်တာကြောင်းမလားဒီတရားနာရပါမလားမနာရဘူးအရင်မို့ကြောင်းလာတာမပြင်းတဲ့ဥပ္ပနေဥပ္ပနေတရားဟောရင်မပြင်းတဲ့ရောက်ယူသွားကြနိုင်သမျှတူတတူတန်းကြဥပ္ပဒိလာယူတရားလဲအာထုတ်တရားလဲနာဟုလို့စုံသွားတာပေါ့အဲ့ဒါလေးအမှန်တမ်းကြီးကြည့်ပါတယ်တဲ့သူရဟောတဲ့တရားပေါ့ဟောတုတခုပြောပြမယ်ဟောတုလေးတခု မြတ်စွာဘုရားရှင်တော်တိပိဇေတဝန်ကျောင်းတော်မှာတည်ထုတ်တော်မူတဲ့အခါမှာတော်တိပိနဲ့ယူဇနာပေါင်းအတော်ဝေးတဲ့နေရာမှာဥဇဏီပိဆိုတာရှိဥဇဏီပိမှာကသန္တပိသောတမင်းဆိုတာထိနဲ့အကျော်မင်းလောက်တယ်သန္တပိသောတမင်းဆိုတာအလွန်ထူးဆတဲ့ပုဂ္ဂိုလ်ပဲ စန္ဒပိသောတာမင်းရဲ့မဲတော်လူသမီးညအဲ့ဒီတဲ့ခါမှာပိက္ကူကမဲတော်ရဲ့ချက်ကနေပြီးတော့ဖြတ်ပြီးတော့တစ်ဖက်ပြေးသွားတဲ့ခါမှာအဲ့ဒီပိက္ကူပေါ်မှာစိတ်ဆွဲပြီးတော့ပရိသတ်တွေတည်သွားတာတော့သူစားလိုက်လို့သန္တာသန္တာပစ္စဒမင်းကြီးရဲ့အမဲဟာအပြူကြီးနေတူပါရဲ့အဲ့ဒါရှိပုဂ္ဂိုလ်မဟုတ်ဘူး အဲ့ဒါအဲ့ဒါရှုတာရှုတာဒါမသိဘူးပင်ကုကအဲ့ဒီရုပ်သမီးခန္ဓာကိုဖြတ်ပြီးတော့ပြေးသွားတာဖြတ်ပြေးသွားတဲ့အခါမှာပိကုပေါ်မှာသူဘာဖြစ်သွားတယ်လဲစိတ်ဆွဲသွားတယ်အဲ့ဒါနဲ့ပရိသတ်တွေပြည်သွားတာပင်ကုကိုဆွဲပြီးပရိသတ်ပြည်ပြီးတော့ခလိမ့်မွေးလာတာအဲ့ဒါစန္ဒပိဿတမင်းတဲ့စိတ်ခစိတ်ခအမတစိတ်ခတဲ့အမတကြံထားတယ်ပိကုကအမတတော့လာကြည့်တယ်မို့ပိကုကထောက်ပါနေမရဘူးတဲ့စန္ဒပိဿတမင်းထောက်ပါလို့မရဘူး မရဘူးတဏှာပင်ပိဿတာမျိုးမှာခေါင်းခဲယောဂဖြစ်တော့ဇီဝကဆစ်ကူတာဆစ်ကူတော့တဏှာပိဿတာမျိုးပြောတယ်ထောက်ပါပါတယ်ဆင်းနေငါ့ကိုတိုင်းမင်းကိုသမ်းမယ်တဏှာပိဿတာမျိုးကမပါပါဘူးသိမိမြန်ခေါင်းခဲယောဂလည်းဖြစ်နေကြရပြီအဲဇီဝကကဒီယောဂကလည်းပဲထောက်ပါပါမယ်ဖြစ်မယ်ဆိုတော့ဆေးလုံးတော့ထောက်ပါဟိုးအထက်မှာထက်ဆေးကိုထက်ထက်ထက်အပြန်နေပြီးတော့တခါတဲ့လုံးလိုက်တာ အဲ့ဒီထောပပါတဲ့စိတ်လုံးကိုသတ္တပိဿတာမင်းကိုကြွေးကိုကြွေးပြီးဆိုရှင်အမတန်မြန်တဲ့ဆင်တစည်းကိုသူကတောင်းထားတယ်ပြည့်ဖို့ဆင်ဆင်စည်းပြည့်ဖို့သူလက်သားမှာကိုအဲ့တော့သူယူထားရတဲ့ခါလဲသတ္တပိဿတာမင်းရဲ့ခေါင်းဆိုင်ရောက်ကဖြစ်နေတော့အဲ့ဒီဆယ်ကြီးဒီဝကကအဲ့ဆေးကိုပြင်အထက်ထက်ထက်ထောပပါနဲ့အပြင်မှာထားရအပြင်စစ်တွေညွညွမန်မန်ထားပြီးတော့ဘာမှထောက်ကနာမရဘူး။ဒီနေ့ကြီးဒီစိတ်တလုံးကိုဂရိတာနဲ့ ချက်ချင်းကောင်းသွားမယ်ဆိုရင်သဏ္ဍမစ္စတာမင်းဆေးသွားကျွေးပြီးတခါအမတန်မြင်တဲ့မြန်နဲ့ဆင်းနဲ့ပြေးလာပါဒီတခါလေဆေးရဘိုက်ထဲမှာပုတ်ကွက်သွားကကြတော့ထောက်ပါအနာပါဖြစ်တာလေထွက်သွားဒေါသဖြစ်တဲ့တခါလေအဲဒီဒီဘကောလက်သဆိုတဲ့ခါချင်းညာနေတဲ့တခါလေညစ်တက်ပြီးဆင်းတဲ့လက်သခိုင်းတာမပြီးတော့ဘူးကြည့်ရတဲ့ခါလေသဏ္ဍမစ္စတာမင်းယောဂါတော့ဘာဖြစ်သွားလဲကောင်းသွားတာပါပဲအဲ့ဒါထောက်ပါနဲ့ပိတ်မှုမရဘူးတဲ့ကျန်ကတမပါတယ်သဏ္ဍပစ္စတာမင်းကပိတ်မှုနဲ့ပြိဿနေတည်တဲ့ပုဂ္ဂိုလ်လောက်ဆန့်ကျင်တဲ့ပြိဿနေဖြစ်ပုံလေးရလဲဘဝဒီမှာလေ အဲ့တော့အဲ့အကြောင်းရင်းတက်ပြပါတယ်ငါလေလွယ်လေးဘုသူတပြောင်းပြီးတော့အစန္ဒမေရတာမင်းကဥဒ္ဓနိတိမှာတိနေအောင်ကြုံမင်းလို့တော့မာကိစ္ဆယနာဆိုတဲ့အမှန်ကြီးရှိတယ်မာကိစ္ဆယနာမန်းကိုခေါင်းဆောင်လုပ်ပြီးတော့နောက်လိုက်မန်းက9ဦးပေါင်း10ဦးမာကိစ္ဆယနာမန်းအမှုရှိတဲ့အမှန်10ဦးသောတိပိကိုမြတ်စွာဘုရားရှင်ထားထောက်လိုက်တယ်ဖះကိုလာပဲခိုင်းတယ်မြတ်စွာဘုရားရှင်တရားကိုနိုင်ကြဖို့ဖះဖူးကိုတရားနာဖို့အလှူဒါနပြုဖို့သံဃာပေါင်း900နဲ့ဖះမရှိသောသံဃာပေါင်းသံဃာပေါင်း900 ဥဒိနိပြုကြွားတော်မူပါဗျာလို့သွားပေးလို့သွားပြီးတော့ဖက်ခိုင်းတာမာကိစ္ဆယနာအမတ်ကိုဥဆောင်ပြီးတော့အမတ်ရှိဥအဲ့တော့အဲ့ဒီအမတ်ရှိဥဆလာပိသောဓမ္မီကြီးကိစ္စခိုင်းတဲ့အရာဥဒိနိပြုကနေပြီးတော့သောတိပြုလာလာတော့အဲ့ဒီမာကိစ္ဆယနာအမတ်မှုရှိတဲ့အမတ်ရှိဥရောက်နေတဲ့အချိန်မှာမြတ်စွာဘုရားရှင်တရားဟောနေတယ်တရားဟောနေတော့ပရိသတ်အစွန်ဖျားနေပြီးတော့သူအမတ်ရှိဥတရားနာတာ ဖះရှင်ရဲ့ဗုဒ္ဓရတရားဒေသနာတော်လဲဆုံးသွားအဲ့ဒီမရှိဦးသောတာပတိမဉ္ဇဉ်စတဲ့အမဉ္ဇဉ်ခုနှစ်လေးပါးရပြီးတော့ယဟန္တာဖြစ်သွားတယ်ပရိသပိတပတ္တမရပြီးတော့ဆိုက်ပြီးတော့ပိသပိတပတ္တယဟန္တာဖြစ်သွားတယ်ပရိသပိတပတ္တယဟန္တာဆိုယဟန္တာလည်းဖြစ်ရောပိဋကသုံးပုံတိကငါရအလုံးလို့ရသွားတယ်ရှေ့ကပါရမီလည်းအလုံးကြီးကျက်တဲ့ပုဂ္ဂိုလ်လိုရဲနေတာကိုပါရမီလည်းပုခ္ခဏီနေပြီးတော့အဲမာကိစ္စနာမမှုရှိတဲ့မန်ရှိဥဟာပရိသတ်ဆွန်ပြနာနေပြီးတော့တရားနာရင်းနဲ့ ဖះလည်းသူတို့စောင်းပြီးဟောနေတဲ့တရားဖြစ်မှာပေါ့လေပါရမီထူးတဲ့ပုဂ္ဂိုလ်ကြီးဆိုတော့ဒေသနာတော်ရဲ့ဆုံးသရဟန္တာအကုန်ဖြစ်ပရိသပရိသပိတပတ္တရဟန္တာတွေဖြစ်ပရိသတ်တွေပြန်သွားတော့သွားလျှောက်သွားလျှောက်တဲ့အခါမှာရဟန်းတို့သွားဝိတ္တတောင်းမှာရဟန္တာဒီလိုဆိုတာလူပါတော့ဘယ်ဘယ်နေတော့မလဲနေလို့မရတော့ဘူးမြတ်စွာဘုရားဒီတော်တို့ရဟန်းသိခင်ပါတယ်ဗျာဆိုတော့မြတ်စွာဘုရားက ရှေ့အတိတ်ဘဝကဒီကုသိုလ်တွေဘလို့ကုသိုလ်တွေပါလာတယ်လို့အတိတ်ကိုကြီးရှိတော်မူလိုက်တဲ့အခါမှာရှေ့ဘဝကပရိခယသင်္ကန်းပရိခယရှစ်ပါးကုခုတဲ့ကုသိုလ်ပါလာခဲ့တယ်အဲ့ဒါကြောင့်သူအိဟိဘေခုလို့ခေါ်လိုက်တဲ့တကြိုင်နဲ့လူရဲ့အသွင်အကုန်လုံးပြောင်းသွားတယ်ဆံပင်လေးတွေဘာမှမရှိတော့ဘူးကရုံတုံပြီးသားဖြစ်သွားတယ်သင်္ကန်းကိုပြီးသားပရိခယရှစ်ပါးလွယ်ပြီးသားဖြစ်သွားတယ်ပရိခယလူတဲ့ပုဂ္ဂိုလ်များတရားတော်မှာများကြုံထူးလား ဟောကျုပ်ထုရနော်သင်္ကန်းများထုရအမနာကျုပ်ထုတဲ့သင်္ကန်းသပိတ်ချီပရိခရာတွေထုတာတန်းတာမပြင်းနဲ့ဟိုပလတ်စတစ်ဓာတ်တွေမထည့်ရင်နော်လူရင်လေအတူတွေသွားမထည့်နဲ့နောက်ဘအတူဖြစ်နေမယ်အဲနောက်ဘအတူဖြစ်နေမယ်အဲ့ဒါဈေးထားအဲ့ဒါဈေးထားသင်တို့ဓာတ်ရဲ့ရှင်းစဲကိုထည့်ခုရှင်းပြရခါအဲ့ပလတ်စတစ်ဓာတ်တွေထည့်ထည့်နေလို့ခက်နေတယ်ပြောနေရတာတော့ခက်တယ်အဲ့ဒါတွေနောက်ဘမှာအဲ့ဒီခုမဖြစ်ပဲနေမယ်ဈေးထား ဘယ်ဆိုင်နဲ့ဘယ်ဆိုင်မလဲကိုယ့်အကူကိုယ့်အကူထက်လာတာပဲဒါအလိမ့်လေးအချစ်အညတ်တွေအဲ့ဒီတကားတွေကအဲ့တော့အဲ့ဒီဘက်ကခွဲတာအကုန်လုံးယဟန်တာပဲယဟန်တာကြီးတွေယဟန်ချစ်သွားတာပါပဲမြတ်စွာဘုရားရဲ့လက်လက်တော်လေးကိုဆန့်ရသေးလားလက်ညှိုးလေးညှိုးလိုက်ပြီးတော့အဲ့ဒီဘိက္ခုတခါတည်းအကုန်လုံးလို့စေအကုန်လုံးပြောက်ဘဝတော်60ရတဲ့မထေကြီးများကဲတော့အိန္ဒြေကမတိအမနာကြည့်ဆုံးသွားတာလေယဟန်တာချစ်သွားပြီအဲ့ဒီဘုကူယဟန်အဲ့ဒီဘုကူယဟန်ချစ်သွားပြီ ပဋိက္ခ၈ပါးလွယ်ပြီးသားသင်္ကန်းဝတ်ပြီးသားဖြစ်သွားတယ်ခန္ဓာကိုယ်မှာလူဝတ်တသက်တစ်ခုမှမရှိတော့ဘူးအဲ့ဒါကြည့်ဘလောက်ထူးဆန်းတဲ့ကုသိုလ်လဲတော့ကာမဝါစရာကုသိုလ်နဲ့ဒါလောကီကုသိုလ်နော်ဒါလောကီကုသိုလ်သင်္ကန်းသပိဋ္ဌိဖဏထူထားတဲ့ကုသိုလ်သင်္ကန်းဆိုရင်ခါပန်ကျုပ်ပါပါလေနော်မြဲအောင်သင်္ကန်းခါပန်ကျုပ်မပါလို့တော်များတယ်အဲအဲ့ဒါလေးတွေအဲ့ဒါဒါရအကျုပ်မမြဲခြင်းနေကြတာသင်္ကန်းလူရင်ပါပါမလဲခါပန်ကျုပ်ပါပါလာစေခါပန်ကျုပ်ကလည်းဟိုစိမိစာကြီးသွားမထဲလာနဲ့ အဲ့ဒါလေးတွေခဏခဏပြောနေရတယ်လှုပ်တမ်းမနော်လှုပ်တမ်းမလှုပ်တမ်းမလှူမတမ်းရင်သူ့ဝိမဲလည်းကျုပ်ကပွာသွားတယ်နော်သင်ကလူရင်ခပန်ကျုပ်ပါပါစေခပန်ကျုပ်ပါပါစေအဲ့ဒါပရိက္ခ7ပါးတော့ထူထားရတယ်တပိတ်သူပါအဲ့ဒါလေးဒီထားအဲ့ဒီပရိက္ခ7ပါးထူထားတဲ့ကုသိုလ်ခံကြောင့်အဲ့ဒီမာကိစ္ဆနာမှုရှိပုဂ္ဂိုလ်တွေအဲ့ဒီကုညာတာတွေဖြစ်ညာတာဒီပြခါကြတော့ဖျက်ရှင်တာတော့တော့သွားပြီးတော့ဆောက်မြတ်စွာဘုရားတပည့်တော်များ ဥဇနီပြည့်ရှင်သန္တာပိသောတာမိမြန်ကဖယားမှုရှိတော်တန်ဃာတော်ရှင်မြတ်မြတ်ဥဇနီပြည့်ကြွတော်မူပြီးတော့အထုခံတော်မူပါဗျာတရားလည်းနာကြလိုပါလေဗျာဆွန့်လည်းတူတန်းလိုပါလေဗျာသွားလျှောက်တော့ခေတ္တမာကိစ္ဆရာနာတဲ့ငါဖယားကြွားစရာမလိုတော့ဘူးသင်တို့ပဲကြွားတော့သင်တို့မှာတရားတွေပြည့်စုံသွားပြီငါဖယားကြွားစရာမလိုတော့ဘူးဆိုတော့ဖယားကမလိုက်တော့ဘူးဓမ္မကိစ္ဆရာနာမှုရှိတဲ့အမရှိဥယဟန္တာရှိဥယဟရှိဥအဲတော့တိတိကနေပြီးတော့ဇန်တကူအပင်ငယ်နဲ့တောင်းငင်ပေါ်ကြွလာတယ် ကြွလာတော့ဥဒ္ဒနိပြည်ကိုမရောက်ရင်လမ်းရတဲ့နေရာမှာဆုံးချေကလည်းမိတာမိတာနဲ့အဲကောင်းကင်ဘဝနေပြီးတော့မြေဆုပ်တဲ့ရွာထက်ကိုဝင်တော့အဲ့ရွာပေလပန္နလိနိဂုံးရွာလို့ခေါ်တယ်အဲ့ဒီဥဒ္ဒနိပြည်နဲ့တော်တော်လေးအနှံ့ကွာတဲ့နေရာပေလပန္နလိနိဂုံးရွာတဲ့ရွာအစွန်ဘက်မှာကောင်းကင်ဘဝဆက်သင်ဆက်သက်ပြီးတော့သင်္ကာရီဘိုက်သပ်ပဲယုံပြီးတော့ရွာတဲ့ကိုဆုတ်ခံဝင်ဆုတ်ခံဝင်တဲ့အခါမှာ သရတရားတွေကလည်းပဲသိပြီးတော့အားနေတဲ့ရွာဖြစ်ပါလိမ့်မယ်တနေရာရောက်တဲ့အခါကျလူသမီးတူကသွားတွေ့တယ်မြတ်အဲ့ဒီလူသမီးကလေးကအရင်ကတစ်ထေမျိုးမိဘနှစ်ပါးဆုံးသွားတဲ့အခါမှာပစ္စည်းပစ္စည်းတွေဘာမှမရှိဘူးပစ္စည်းပစ္စည်းကုန်ဆုံးသွားပြီးတဲ့နောက်မိဘနှစ်ပါးဆုံးသွားတယ်သူ့မှာလည်းဘာမှမကြံတော့ဘူးပစ္စည်းသွားတယ်အဲသူ့ကိုအငငယ်တဲ့အထိတ်အထိတ်တော့အိမ်မှာသွားနေရတယ်သူကပစ္စည်းသင်္ခါရနော်လူသင်္ခါရတရားတွေနော်ချမ်းသာတဲ့ဂရေနဲ့ချီချမ်းသာတဲ့ပုံသထေးကြီးတွေပဲ ဒါပဲအကြောင်းမကောင်းတော့ပစ္စည်းကုန်တယ်ဒါသင်္ခါရတရားတွေမမြဲတယ်မာနမကြီးနဲ့ငါဘယ်လောက်ချတာလဲငါမတိုက်တိုက်ရှိတဲ့ကိုက်ရင်တွားယူတော့ဘယ်တော့မှမာနမထားနဲ့ဟေးဆင်းဆိုရှင်ဒီနေ့ဆင်းရမှာဟေးပေးဆိုရင်ဒီနေ့ပေးရမှာနော်ဒါကရာတရားတက်ကြကြရေးကြည့်တယ်ကြကြရေးကြည့်တယ်ကရာတရားခံအောင်ထားကံတရားကိုသိပြီးတော့ဘဝမမြင်နဲ့ကုသိုလ်တရားအစထိုးအဲ့တော့အတလက်မမြင်ငုံရတဲ့ယဟန္တာရှင်မဆောက်ကကြွလာလာခါကျတော့အဲ့ဒီမြို့သမီးကကြည်ညိုသွားမြင်တော့ ခြေပြားဒီတော့အိမ်ကြွတော်ပါဗျာဆောင်းထုထားတော်ပါဗျာသွားပေတော့အဲ့ဒီယဟန္တာ၈ပါးယဟန္တာမှသူသိပါဘူးအိမ်ပေါ်မှာနေရာထိုင်ခြင်းပြေးပြီးတော့အိမ်ပေါ်မှာထားအဲ့ဒီလူသမီးကစပင်းအမတန်လှတဲ့သူတို့နဲ့သူတို့အိမ်နဲ့နီးနားမှာတစ်ထေသမီးတစ်ထေသမီးတယောက်ရှိတယ်စပင်းလှတာသူ့မှာစပင်းလှလာဝယ်တော့တယ်အဲ့ဒီဆင်းရဲနေတဲ့တစ်ထေသမီးပေါ့သူ့မှာတစ်ထေသမီးတယောက်စပင်းလှလာဝယ်တော့တယ်တထောင်ပေးတယ်နောက်ဆုံးသူကသူကဖြတ်မရောက်ဘူး ဖြတ်မရဘူးအဲ့ဒါယဟန်၈ပါးအိမ်ပေါ်မှာပိတ်တင်ထားပြီးတော့ဆုံးသူပိဿလည်းတရားမှမရှိဘူးဆံလည်းမရှိဘူးတရားတရားရှိပေါ့ရှိပေါ့နော်မရှိရတဲ့အထိတ်တော်ခေါ်ပြီးတော့အိမ်ထဲဝင်သွားတယ်ထိတ်တော်ကျမစနစ်ကိုဖြတ်ပါဟိုကောင်ကမကြမကြစပင်လာဝယ်တော့တယ်အရာအရာတစ်ထောင်ပေးတယ်ကျမမရောဘူးကက်ဖြတ်ပြီးတော့စပင်ရမတာလှအိုးချစ်ချစ်ဘမို့ဒီကချင်းနေစပင်ရ အဲသူအထိတ်တော့ဆမင်ဖြတ်ခိုင်းပြီးတော့ဆမင်လေးထုတ်ပြီးတော့အဲ့တထိတ်သမီးသွားရောက်တာပါပဲညီအရင်ကဝေတောင်းနေတဲ့ဆမင်တဲ့ကိုကောရောညီနဲ့ထိုက်တာလို့လာရောက်ပြီးရောဘလောက်ပြေးမလဲဆိုတော့ရှစ်ကြပဲပြေးတယ်ညတစ်ထောင်တစ်ထောင်တောင်းတာကြီးညတစ်ထောင်ပြေးပြီးတော့ဝေတော်မှဟိုကမရောက်ဘူးခလားလူများလူများနော်ကြီးကြီးအရာကြီးအရစ်နေတဲ့ခါကျတော့ဘလောက်ကြီးလုံးတယ်လဲဆိုရှစ်ကြပဲပြေးမယ်တဲ့ရှစ်ဆမင် ရင်တို့ကခေါင်းကမဖြတ်မိရဘလောက်ပေးတယ်လဲတစ်ထောင်ဖြတ်ပြီးသွားရောက်တော့ဘလောက်ပေးလဲစစ်ကြအဲ့ဒါကြီးစစ်ကြပေးစစ်ကြပေါ့ပတ်သက်စစ်ကြယူလာဟောရစစ်ကြစစ်ကြပေါ့သွားဈေးထဲမှာသွားပဲဆန်စီစတဲ့သွားပဲရှိရစစ်ကြဆိုတာတန်ဖို့တော့ရှိတာကိုပတ်သက်စစ်ကြနဲ့စားစရာပတ်သက်သွားပဲဆုံးချက်ရဟရှိပါလဲအိမ်ပေါ်မှာထိုင်ဘုသူလေးထိုင်ပြရတဲ့အထုံးလေးဆုံးနေပါလေချက်ဆုံးနေပါလေချက်ပြခါကြတော့မှအဲဒီဆုံးယဟန္တာ၈ပါးကိုသူယဟန္တာမသိဘူး ဆွန်းနဲ့စားစရာတွေချက်ပြုတ်ပြီးတော့အယဟရှိပါကိုဆွန်းလူတပိတ်ထက်ဆွန်းနဲ့စားစရာနဲ့ထက်နိဗ္ဗာန်ပစ္စည်းဟောတုနိဗ္ဗာန်ပစ္စည်းဟောတုအရှင်ဘုရားမြတ်ဒီတော်မူအားသစ္စာလေးပါးတရားဒီလိုမျိုးပြရပါသေးအရှင်ဘုရားသူတော့သူကအဲ့ဒီလူသမီးကခေါင်းမှာကတုံးခင်းနေတော့သူကအေးအပြင်ကိုမထွက်ရဘူးအထိန်တော်ကနေပြီးတော့ဆွန့်ဆက်ထူရတယ်သူကမထွက်ဘူးမထွက်တော့ညာတွေကမေးတယ်တက္ကမကြီးခုနကဒုလတော့ကတို့လှပေးတဲ့အလူသမီးမတွေးပါလား ဘယ်သွားနေတော့ရှဲလို့အပြင်မထွက်ရပါဗျာဘာဖြစ်လို့လဲသွားခေါ်သွားခေါ်သွားခေါ်ခိုင်းတော့ထွက်လာတယ်ဒရုံနဲ့ထွက်လာတော့သံဃာရှင်ညအရှိပါကိုကြည်ညိုတဲ့တရားတရားနဲ့ရှိခိုးလက်တဲ့တကြိမ်နဲ့ဆပယပကတိတိတ်ဖြစ်သွားတယ်ရှိသွားတယ်အဲ့ကြည့်ကြည်ညိုတဲ့တရားတရားနဲ့ရှိခိုးလက်တဲ့တကြိမ်နဲ့ဆပယအရင်ကအတိုင်းကဖြစ်သွားတယ်တရားနာပြည်သံဃာတကမှနောက်တကမှနဲ့ယုံရလား ယုံမှာမဟုတ်ပါဘူးကုသရာလို့ဘုရားပြီပဲဟာဘုရားမယ်ဘယ်ယုံမလဲအဲ့အဲ့ဒါလိုချိန်ခံမျိုးမှာဘုန်းကြီးတို့နာတရားနာနေတဲ့တရားမှများဆက်ပြီးဖြားပြီးတော့ဖုံးဖြားပြီးတော့ရောင်းလို့ဆွန့်ထုတ်နိုင်ပါမလားဒီမှာကတော့ဘုမဒီမှာကတော့သမီးပေါ်ပါတယ်နော်ပေါ့ပေါ်ပါတယ်သမီးတူတူလေးဘဒူဘဒူပဲမှာတော့တူတူလေးကခုချက်မှာမျိုးသမီးတွေသမီးတူတူလေးဘုတ်ကိထားတာအသက်ကြီးတဲ့မျိုးသမီးတွေတောင်သမဘုတ်ကိထားရတာပါပဲသူတို့ပြောကြပါစို့ရဲ့အဲ့ဒီမျိုးသမီး သံဃာတော်ရှင်ဉာဏ်7ပါးကိုကြည်ညိုတဲ့တရားတရားဒါဟာဘာကတာတရားပေါ့တတိယကဘာကတာတရားလဲပါကထာကတာတရားအလွန်ခိုင်မာတဲ့ပုထုရှင်တရားတရားမဟုတ်ဘူးလားအလွန်ကြည်ညိုတဲ့တရားတရားနဲ့တူတာနော်ဆက်ပင်ကိုသူမှပိဿတရားမှမရှိပဲနဲ့ဆက်ပင်ကိုဖြတ်ပြီးရောင်းပြီးရတဲ့ငွေနဲ့ဆန်တွေစားကြရည်ချက်ပြီးတော့ဆုံးချက်ပြီးတော့တူတန်းတာဒီတရားတရားဟာလွယ်သလားခက်သလားခက်တယ်နော်ခက်တယ်ခက်တယ် အရင်ဘုန်းကြီးပြောတာကြားဘူးတယ်မို့လားအိမ်ပေါ်ကိုတော့ဆုတ်ကန်ကြွားလာတော့မိုင်းကတစ်ခွက်ခင်မဟင်းကတစ်ခွက်ချက်ထားတယ်ခင်မဟင်းကဆုတ်ကန်ကိုတော်လေးတွေ့မိုင်းကမိသားစုတွေ့ဆုတ်ကန်ကြွားလာတော့မိုင်းကိုမလောက်ဘူးခင်မဟင်းလေးလောင်းလိုက်တယ်တခါတခါပဲပြုတ်လေးနဲ့လောင်းလိုက်တယ်တခါတခါဖိယသီးလေးလောင်းလိုက်တယ်ခလေးကပြောတယ်မမေကျွန်တော်ကြောက်သားမဲ့ထမင်းစားမယ်ဖိပိစားတဲ့ဟင်းမှစားမယ်ဖို့ဖို့စားတဲ့ဟင်းနဲ့ကျွန်တော်မစားခင်ဘူး ပုံပုံလှူတဲ့ဟင်းနဲ့မစားနိုင်ဘူးဖေဖေကိုကျွေးတဲ့ဟင်းနဲ့မစားမယ်ခလေးကပြောတဲ့ဟစ်တူရလားမတူဘူးတရားတရားဘယ်လိုနေတယ်လဲတူရလားအေးအဲ့ဒါတရားတရားအရေးကြီးတယ်နော်ရေးကြီးတယ်ရေးကြီးတယ်တရားတရားဒါဒါတရားတရားပဲမဟုတ်ဘူးလားဒါပဲလေအခါခါသိဒီလိုဟင်းကောင်းတွေလှူရမယ်လို့မဆိုလိုပါဘူးဟုတ်တယ်မလားအခွဲခောက်ခွဲအချိန်အခါကြုံရင်လည်းပဲကြုံသူလိုပဲလှူတာတန်းရပါခက်ခဲပါတယ်ခုချက်ခုကရာပိုးတော့ခက်ခဲတဲ့ ဒါအကောင့်ကြိုက်လို့ပြောတာမျိုးမဟုတ်ဘူးနော်စဉ်းစားစရာကိုပြောပါတယ်စဉ်းစားစရာပြောပါတယ်ဒီဟာလည်းဖြစ်တတ်ပါတယ်ဖေဖေစားတယ်ဟင်းနဲ့မစားမယ်ဖုန်းဖုန်းစားဟင်းနဲ့မစားဘူးလို့ခလေးကပြောပါတယ်အဲ့ဒါအဲ့တော့တရားတရားအဲ့တော့အဲ့ဒီလူသမီးများလှူလိုက်တဲ့ဆုံးအလှူခံပြီးတော့ကောင်းကင်ကနေပြီးတော့ဇာနဲ့ကြွဥဒိနိတိသာနာပိဿဒမင်းကြီးရဲ့ဥယျာဉ်နန်းတော်မှာသွားနာအဲ့ဒီဥယျာဉ်နန်းတော်မှာဖုံဖုံပေးဖုံဖုံပေးတဲ့အခါကျတော့ဥယျာဉ်မှုကိုနန်းတော်ထော်လိုက်တယ် တို့ရောက်တဲ့အကြောင်းကိုရှင်ပြန်ကိုသွားပြီးတော့ဥတင်ကြီးဆိုတော့မာကိစ္စနာယဟန္တာကြီးကနေပြီးတော့ဘောလက်လက်ခါကြတော့ဥယျင်မှုကနတ်တို့သွားရှင်ပြန်သွားပြီးတော့ရှောက်ရှောက်တော့ရှင်ပြန်ကြီးကလိတ်လာတယ်ယထစီးပြီးတော့ခပြခရလိတ်လာတယ်လိတ်လာပြီးတော့အော့စရာကြီးပေါ့သွားတို့ကပါတယ်လေလူဝော့ခုကဘာသွားတင်နေတယ်သင်္ကန်းဝတ်သွားတင်တော့ရှင်ပြန်အရှင်ပြန်ပြန်ဘလို့ဘလို့ဖြစ်ပါလာတယ်ဆိုတာပြောပြဆိုပြတာပေါ့ဒီကနေ့ရှင်ပြန်ပြန်ဆုံးဘယ်မှာဖုံးမိလို့မူပါလဲဗျာရှောက်တဲ့ခါကြတော့ပြောပြတယ်ရန်စုံသမိုင်းကို တို့တော်တိမျိုးကနေပြီးတော့ကြွားလာတယ်ဥဇနီပြည်မှာကောင်းကင်ဘော်ကနေပြီးတော့သက်ဆင်းပြီးတော့ဥဇနီပြည်မှာအဲတိလတိလပသိမိကုံရွာကြီးတမဆွန်ခံတယ်အလို့သမီးတူဦးကဆက်ပြီးတော့ဖြတ်ပြီးတော့ပိဿရှစ်ကြရတဲ့ရတဲ့ရှစ်ကြနဲ့ဆွန်ချက်ပြီးတော့လှူလိုက်တယ်အဲ့ဒီဆွန်ကိုတို့အလှခံလာပြီးတော့တိမင်းကြီးရဲ့ဥယျာဉ်တော်မှာဆွန်ဖို့ပေးပါတယ်ဆွန်ပြီးဆုံးပါတယ်ပြောတော့မိမိကသန္တာပိဿတာစဉ်းစားတယ်ဩဒီဥသမီးအမနာတရာတရားကောင်းတာပဲ ဒီလိုအမျိုးသမီးမျိုးနဲ့တွေ့ပြီးတော့သာသနာပြုရရင်အမတန်မှကျိုးများမှာပဲငါကအမတန်မှကျိုးများမှာပဲငါအထောက်ကိုအမတန်ရမှာပဲဆိုပြီးတော့ချစ်ချင်းနန်းတို့ပြန်ပြီးတော့စင်တမြင့်တာတွေနဲ့အဲ့ဒီဩဇနီပီကနေပြီးတော့တိဏပန္တိမိကိုရွာကြီးကိုတခါတည်းအဲ့ဒီလူသမီးကိုလာခေါ်ခိုင်းတာပါပဲစစ်တိုက်ကြီးနဲ့လာခေါ်ခိုင်းပြီးတော့အဲ့ဒီလူသမီးကိုနန်းတို့ခေါ်လာပြီးတော့မိဖုရားကြီးနှက်လိုက်တဲ့အဲ့ဒီလူသမီးဘာဖြစ်သွားပြီလဲမိဖုရားကြီးဖြစ်သွားပြီ နောက်ကပြနာနေတဲ့ဒကမာကြီးတွေဒီဖျက်မဖြစ်မဖြစ်ကျင်ဘူးလားဆင်ပြေတာဖြတ်ပြီးတော့လှူလိုက်နော်ဒီဖျက်ဖြစ်ကျင်ရင်လေอืมရပါတာရပြပြဖြစ်ပါလိမ့်မယ်နော်ပြပြဖြစ်ပါလိမ့်မယ်နော်တာရတာရပေါ့ဟုတ်လားတာရတာရပေါ့ဟုတ်လားမလားရပါတာပြပြလည်းမနဲ့ပါဘူးနဲ့ပါဘူးဟိုတကြက်တိတကြက်ရတာပေါ့ဟုတ်လားမလားအေးအဲ့ဒါကြည့် အခြေခံမှာလဲဒီမျိုးသမီးတရားတရားနဲ့သူ့ပြစ္ဆုတ်မှာလောလောပြစ္ဆခံဘဝမှာဖြစ်ပေါ်လာတဲ့အခြေအနေကိုစနက်ကြီးသပင်တွေပြန်ပြီးတော့ရှီလာတာမိဖုရားကြီးဖြစ်သွားအကျိုးတရားတွေကရှင်းအောင်ဆက်ဆံမှုရှိသလားမရှိဘူးလားရှိပါဘူးဒီအကျိုးတရားကထာတရားပဲမဟုတ်ဘူးလားအာကထာတရားပဲတို့လည်းဒီလိုဖြစ်အောင်လုပ်မယ်ဆိုဖြစ်ပါမလားမဖြစ်ဘူးအကြောင်းအခွင့်ကြုံမှဖြစ်တာနော်သာသနာတော်ကိုကြည်ညိုတဲ့ကထာတရားဆိုတာအလွန်ခက်တယ်ဘုန်းတော်ပြေးသက်အလွန်ခက်တယ်အလွန်ခက်တယ် တော့ခက်ပါတယ်နော်ဖះကိုကြည်ညိုတဲ့တတတရားတရားကိုကြည်ညိုတဲ့တတတရားသံဃာကိုကြည်ညိုတဲ့တတတရားအလွန်ခက်တယ်လို့ခက်တယ်ဖြစ်ပြီးတဲ့တတတရားဆိုတာပြည့်လွတ်တတ်တယ်သံဃာတော်များအခက်အခဲကြုံရင်ကူညီဖို့သရတရားအလုံးလုံးကိုခက်ပါတယ်။ဒါကြောင့်သရတရားမွေးထရတယ်။သာသနာတော်နဲ့ဆက်ဆံပြီးရဟန်းသံဃာတော်များမှာဘယ်နေရာမှာအခက်အခဲတွေ့ကြုံပါလိမ့်မယ်။အဲတွေ့ကြုံတဲ့အခက်အခဲကိုငါတနိုင်ဖြေရှင်းပေးမယ်။ငါကူညီမယ်။စိတ်ထဲမှာမျက်နှာထားထားရတယ်။ ဆွန်းအတွက်ခက်ခဲရင်ဆွန်းအတွက်လူမယ်ကြောက်အတွက်ခက်ခဲရင်ကြောက်အတွက်လူမယ်သင်္ကအတွက်ခက်ခဲရင်သင်္ကအတွက်လူမယ်စိတ်အတွက်ခက်ခဲစိတ်အတွက်လူမယ်ဘယ်နေရာမှာမဆိုအခက်ခက်နဲ့ကြုံရင်ကတတ်နိုင်တယ်လို့ကူညီမယ်လှူဒန်းမယ်အားပေးမယ်ဆိုတာကိုဖတ်ထားရတယ်အဲ့ဒီသရာတရားတွေဘုန်းကြီးတရားတော်များစိတ်ထဲမှာအစဉ်မွေးထားကြပါအဲ့ဒီသရာတရားရှိရင်ဘုန်းကြီးတရားဘယ်တော့မှမဆင်းရဲဘူးမြေကြီးနဲ့လက်သွားရိုက်လွဲပြင်လွဲသားမယ်သာသနာတော်ကိုဖောက်ပိတ်ချိနှောက်မယ်ကူညီမယ်ဆိုတဲ့တရားတရားအမြဲတမ်းဘယ်တော့မှမဆင်းရဲဘူး တနေ့တည်းတနေ့တလားတည်းတလားတနေ့တနေ့တုတ်တယ်တုတ်တယ်လာပါလိမ့်မယ်အဲ့ဒါလေးတွေနော်တခါတရားအဲ့တော့သနာပိစုဓမ္မကြီးကအဲ့ဒီမိဖုရားကောက်ပြီးတော့အဲ့ဒီမိသမီးကိုကောက်ပြီးတော့မိဖုရားကြီးမြောက်နောက်တော့သူဘာပြေသွားပြီလဲချမ်းသာသွားပြီဒါဒိဋ္ဌတမဝေဒနိယကံပိစုပန်လောလောဆယ်အကျုပ်ပိတဲ့ကံလို့ခေါ်တယ်အဲ့ဒီမိဖုရားကြီးဖြစ်သွားတဲ့ကံဘာအခြေခံတရားပါလဲကုသပင်မဘာတရားလဲတခါတရားဒါမထင်ရှားရဘူးလားအဲ့ဒါကုသပင်မတရား ကုသိုလ်ဖြစ်တဲ့နေရာမှာအဓိကအရေးကြီးဆုံးပါတရားလေအတ္တတရားအတ္တတရားရှိမှဒါနကုသိုလ်ပြုနိုင်တယ်သီလကုသိုလ်ဆောက်တည်နိုင်တယ်ဘဝနာကမ္မတန်တရားပွားများအထောနိုင်တဲ့သာသနာတော်ကြီးညိုတဲ့ယဟန်တန်ကောကြီးညိုနိုင်တဲ့လူနဲ့တတ်နိုင်တဲ့ကုညီနိုင်တဲ့ဆိုတာဒါမထင်ရှားရဘူးလားတရားတရားခိုင်မဲ့တဲ့ပုဂ္ဂိုလ်ကတင်းတင်းကြပ်တူရဲ့လားမတူခါတက်တက်တန်တန်ကိုပဲတခါတဲ့ကိုကျိုးဆော့ပြီးတော့သာသနာတော်ကျိုးထားဆောင်သွားရတာပါပဲဒီအကျိုးကဘုသူ့အတွက်လဲ ကိုယ့်အတွက်ပဲဘာသာတရားမှာကိုယ့်အတွက်ထက်တန်းကြကုသိုလ်တရားတွေဖြစ်သွားပြီလူဖြစ်တိုင်းဖြစ်တိုင်းဘယ်တော့မှမဆင်းရဲဘူးနတ်ဖြစ်တဲ့ကမှဘယ်တော့မှမဆင်းရဲဘူးအဲ့ဒီလူချမ်းသာနတ်ချမ်းသာတွေနိဗ္ဗာန်ဖြစ်ဒုက္ခကုန်တဲ့အိုနာနဲ့ဒုက္ခပြည့်ကင်းတဲ့ကုန်တဲ့နိဗ္ဗာန်တရားကိုဘုရားရိတ်တာလူအမှန်ရမှာအမှန်ပဲတရားတရားဒါကြောင့်မို့ဘုန်းကြီးကနမပေးတာကုသိုလ်ပင်မတရားကုသိုလ်ပင်မတရားဆိုတာပဲတရားပါလေတရားတရားပဲဟုတ်နော်နားရကဲဆောင်မလေးဆိုရအောင် ဒီလောကမှာမြတ်ဆုံးဟာဘယ်အရာပါနည်းဒီလောကမှာမြတ်ဆုံးဟာဘယ်အရာပါနည်းဒီလောကမှာမြတ်ဆုံးဟာပတ္တာဖြစ်ပါသည်ဒီလောကမှာအမြတ်ဆုံးဟာ သတ္တာဖြစ်ပါသည်သတ္တာတရားအများဆုံးမှမဟုတ်လားအဲကြောင့်နာသကပထမဥဆုံးပါမွေးလာတယ်လေကိန္ဓုဒါဝိဒပုရိသသသေထံဗတ္တိမြတ်စွာဘုရားဣဒဤလောက၌ပုရိသသတ္တဝါများအတွေ့သေထံအမြင့်မြတ်သောအထက်တန်းကြဆုံးဖြစ်သောဝိဒဥစ္စာယတနာဆိုတာကိန္ဓုဘုရားဖြစ်ပါကလေးဖရာမြတ်စွာဘုရားတတ္တဝါများအတွေ့အမြင့်မြတ်ဆုံးအထက်တန်းကြဆုံးအကောင်းဆုံးဆိုတဲ့ဥစ္စာယတနာဆိုတာဘုရားဖြစ်ပါကလေးဖရာလို့လျှောက်တော့ဘုရားကဘယ်လိုပြန်သိတယ်လဲ သာတေတဝိတံပရိသသသိတံဘောဒေဝဗုဒ္ဓဩနသာဣဒာဤလောက၌ပရိသသတ္တဝမြတ်အတွက်သိထံအမြင့်မြတ်ဆုံးထထကြဆုံးဖြစ်သောဝိတံဥစ္ဆယတနာဆိုတာသတ္တံတထာတရားပဲတထာတရားဟာပါတယ်အမြင့်မြတ်ဆုံးအကောင်းဆုံးတထာတရားနဲ့ရှင်းပြနိုင်တဲ့အပြလောကမှာရှိရလားမရှိဘူးကြောက်ရတဲ့ကြောင့်ထူသွားတယ်ဖျက်တဲ့ဆူတဲသွားတယ်ဆိုတာဘာတရားလဲတရာတရားပဲတရာတရားပဲနားလည်သွားပြီနော် တရားနားလည်မှကောင်းတယ်နားလည်တော့တရားဆုံးလိုက်ကြစို့ပြီးတဏှာကြီးနော်တူတူလေးတရားနဲ့တဏှာကြီးပြီးသွားပြီဟုတ်ဘုတရားဟောလာကိုယ်ရပြနားလည်တယ်မဟုတ်လားအဲနားလည်ရင်ပြီးပါပဲဆိုကုသိုလ်ပင်မကုသိုလ်ပင်မဘူတိကဘူတိကမှတ်ကြကြရာမြန်မှတ်ကြကြရာမြန်ကုသိုလ်ပင်မကုသိုလ်ပင်မဘူတိကဘူတိကမှတ်ကြကြရာမြန် မြတ်စွာဟောကြားတော်မူအပ်သောကုသပိမာတရတရားတော်ဒေသနာတော်မြတ်ကိုယုတိစွာကြားနာကြကုန်တော်ဓမ္မသဝနာကုသကစေနာပေါင်းတို့ကြောင့်အာလုံတော်သူတို့စေပေါင်းရဲ့အသန္တမှာတတ္တာတရားတွေတနေ့တက်တနေ့တလတက်တလတနေ့တက်တနေ့ထက်တန်အောင်မွေးမြူနိုင်ကြပြီလေထိုအခြေခံကုသပိမာတရတရားကိုအခြေခံထား၍တတိတရားဝိရိယတရားပညာတရားတို့ဖြင့်အတိအသည့်ခန္ဓာကိုယ်မှာ တို့ဘောအကျင့်ကြပွားများအထုနိုင်ကြသဖြင့်ဩနာရေဒုက္ခဘေးကဖြစ်တဲ့အငိမ့်တနိဗ္ဗာန်တရားထုတရားဉာဏ်ကိုလွယ်ကူသောအသိဉာဏ်ဖြင့်အာလုံးမျက်မှောက်ပြုနိုင်ကြပါစေကုန်တည်း